ဒီပါကိုမိဝဲပြီးတော့တတာရခိဏစေတတတတိအဆောင်လျှောက်ထားပြီးဘယ်နေရာတွေမှာတတိအဆောင်လျှောက်ထားရမှာလဲဆိုရင်မြင်ရမှာဖြစ်စေကြားရမှာဖြစ်စေနားရမှာဖြစ်စေအယတသာတိယာမှာဖြစ်စေတွေးထိတွေးထိယာမှာဖြစ်စေစိတ်ကူးစဉ်းစားကြံစည်ယာမှာဖြစ်စေအာယုံဒွါရဆုံတိုင်းဆုံတိုင်း တတိအဆောင်လျှောက်လေးထားပြီးတော့မပြတ်ရှုမှတ်နေလို့ရှိရင်တဲ့ပြင်စင်ကဝိပဟိနောကာမိသန္တဆိုတဲ့နိဝရဏတရားကိုလည်းပဲပယ်နိုင်တယ်။ပြပါဒနိဝရဏတရားကိုလည်းပဲစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ပြပါဒနိဝရဏတရားကိုလည်းပယ်နိုင်တယ်။ထိနမိတ်ထိုင်မှန်ပြင်းမှုဆိုတဲ့နိဝရဏတရားကိုလည်းပဲ ပယ်နိုင်တယ်။ဥဒိစ္စကုက္ကုစပြန်လွင့်ပူပန်မှုဆိုတဲ့ဥဒိစ္စကုက္ကုစနိဗ္ဗာန်တရားကိုလည်းပယ်နိုင်တယ်။ဝိသိကိစ္စဆိုတဲ့ယုံမှားမှုနိဗ္ဗာန်တရားကိုလည်းပယ်နိုင်တယ်။ငါအင်ပယ်လေဆိုတဲ့ဒီအင်္ဂါ၅ပါးကိုလည်းပဲပယ်ပြီးဖြစ်သွားတယ်။ယောဂီပုဂ္ဂိုလ်များဟာထိုင်ရဖြစ်စီရလျက်ဖြစ်စီ၊သွားလျက်ဖြစ်စီ၊လျှောင်းလျက်ဖြစ်စီ။ ကွေးတာဆန့်တာမှစပြီးတော့ယောဂီပုဂ္ဂိုလ်ဟာမလွတ်အောင်တတိကံပြီးတော့မပြတ်ရှုမှတ်နေခြင်းအားဖြင့်ဒီကာမိဆန္ဒစတဲ့និဝရဏတရားတွေမဝင်လာနိုင်တော့ဘူးအာလို့ပယ်ပြီးဖြစ်သွားဒီនិဝရဏတရားတွေမဝင်လာနိုင်တဲ့အခါကလည်းကြတော့ယောဂီရဲ့ရှုစိတ်ဟာရှုမှတ်တဲ့အာယုံပေါ်မှာပဲဆွေးမြဲပြီးတော့တည်နေတယ် ရှုမှတ်တဲ့အာယုံပေါ်မှာစိတ်ကမှတ်စိတ်ကလေးကကပ်ပြီးတော့တည်နေတဲ့အခါတခြားစိတ်ကြားစိတ်တွေကဘယ်ကမှဝင်မလာတော့တခြားစိတ်ကြားစိတ်တွေဝင်မလာတဲ့အခါကလည်းကြတော့မှတ်စိတ်ကြည့်တယ်တစင်တဒန်းနဲ့ဖြစ်မဆိတ်ကြီးတစဉ်တန်းနဲ့ဖြစ်လာတဲ့အခါကျတော့ဟောစိတ်တဝိတ္တုတ္တိစိတ်စင်ကြယ်လာတယ်စိတ်တွေစင်ကြယ်မှစိတ်တည်ကြည်မှုအားကောင်းမှယုံနာအဖြစ်အပျက် မမြင်စင်ရင်အစိုးမရတဲ့သဘောတွေကိုဉာဏ်ထဲမှာရှင်းရှင်းလင်းလင်းပြတ်ပြတ်သားသားတွေ့နိုင်တယ်။ဒီစိတ်ကမစင်ကြယ်ဘူးစိတ်တွေကဟိုရောက်ဒီရောက်ဟိုလွင့်ဒီလွင့်ဟိုပြန့်ဒီပြန့်ဟိုကြံဒီကြံဟိုတွေးဒီတွေးနဲ့အဲဒီလိုရောင်းရခန့်နေပြီဆိုရင်ရှုမှတ်တဲ့အာယုံပေါ်မှာစိတ်တည်ကြည်မှုတမာတိမရတဲ့အတွက်ကြောင့်မို့ယုံနာဖြစ်တဲ့သဘောတွေသိနိုင်ပါမလားအခုယောဂီပုဂ္ဂိုလ်များ ဒီအရိယဝါဒတရားတော်မှာလာတဲ့အတိုင်းတတရခိဏစေတတတတိအဆောင်လျှောက်လေးအမြဲတမ်းကံပြီးတော့ထားနေတဲ့ခါကျတော့ကာမိသန္တာဆိုတဲ့ကာမဂုဏ်အာယုန်နဲ့စတဲ့နိဝရဏတရားတွေဝင်နိုင်သေးရလားဗျာဗျာပါဒဆိုတဲ့စိတ်ဆိုးစိတ်ပြည့်မှုဆိုတဲ့နိဝရဏတရားတွေထိဏမိတ်တဆိုတဲ့ထိုင်မဲ့ပြင်းရင်မှုနိဝရဏတရားတွေဥဒိစ္စကုက္ကုဇဆိုတဲ့ပြန့်လွင့်ပူပန်းမှုနိဝရဏတရားတွေ ဝေစီကိစ္စဆိုတဲ့ယုံမှားမှုဆိုတဲ့နိဝရဏတရားတွေလုံးဝမဝင်နိုင်တော့အဲဒီလိုနိဝရဏတရားတွေကင်းနေတဲ့အခါကျတော့ဟောမှတ်စိတ်ကြည့်တဲ့ဒဇင်တရံစင်ကြဲနေတယ်ရှေ့ကလည်းမှတ်စိတ်ရှေ့ကလည်းမှတ်စိတ်နောက်ကလည်းမှတ်စိတ်ဝန်တော်နောက်မှလည်းမှတ်စိတ်ပေါ်တဲ့အာယုန်တိုင်းကိုတခါတည်းမှတ်ချက်ကလေးကကခနဲ့ကခနဲ့ပြီးနေတယ်ဘာနဲ့ဥမာတူတယ်ဆိုရင်နန်းရံကို ရွှန်းပြော့ပြော့လေးတွေနဲ့များပစ်လိုက်တဲ့အခါကျတော့ပစ်လိုက်တဲ့ရွှန်းလေးတိုင်းရွှန်းလေးတိုင်းဟာဟိုနံရံကိုဖက်ကနေဖက်ကနေကပ်နေတယ်လို့ပဲယောဂီရဲ့ရှုစိတ်ကဒီကြည်နေတဲ့အခါကျတော့မဆရာအာယုံပေါ်မှာမဆိတ်တွေကကပ်ဆိုတီးသွားလိုက်ပေါ်လာလိုက်မှန်လိုက်တီးသွားလိုက်ပေါ်လာလိုက်မှန်လိုက်တီးသွားလိုက်အဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးဆွေးမြဲစွာကပ်တည်နေတဲ့အခါကျတော့ဟောရှုစရာအာယုံလေးကတတ်တတ်ရှုနေတာလေးကတတ်တတ်နှစ်မျိုးခွဲခြားပြီးတော့မသိပေဘူးလားရှုစရာလေးနဲ့ရှုနေတာ မှတ်စရာလေးနဲ့မှတ်နေတာရှင်းရှင်းလင်းလင်းယောဂီပုဂ္ဂိုလ်ဟာပြတ်ပြတ်သားသားတွေ့လာလိမ့်မယ်။ရှုမှတ်တယ်ရှုမှတ်တယ်ဟာမှတ်စရာလေးနဲ့မှတ်သိနေတာလေးရဲ့ရှုစရာလေးနဲ့ရှုသိနေတာလေးရဲ့ဒီနှမျိုးပဲရှိတယ်။တခြားပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတာမရှိပါပဲလားလို့ဆိုတာကိုပိုင်ပိုင်ခြားခြားမိမိရရသိတာ။အဲလိုအသိဟာယုံနံကို ပိုင်ခြားသိတဲ့ဉာဏ်ပဲ။ဘာကိုပိုင်ခြားသိတဲ့ဉာဏ်လဲ။ဒါစိတ်တည်ခြင်းမှုတမာရိရလို့လားမရလို့လား။ ရနေလို့အဲဒီကတမာရီတွေတို့တဲ့အားကောင်းလာတဲ့ယောဂီပုဂ္ဂိုလ်ကြတော့ဟောမှတ်တိုင်းမှတ်တိုင်းဘယ်လိုဉာဏ်တွေဖြစ်ပေါ်လာတယ်လဲဆိုတော့မှတ်စရာရှိလို့မှတ်သိမှုဖြစ်တာပဲမှတ်စရာမရှိရင်မှတ်သိမှုဆိုတာမဖြစ်ဘူးမှတ်စရာအာယုံဆိုတဲ့အကြောင်းတရားလေးရှိလို့မှတ်သိမှုဆိုတဲ့အကျိုးတရားလေးဖြစ်နေရတာပါလားပိုင်ပိုင်ခြားခြားသိလာတယ် ဒဏ်ရာကထားတဲ့ခံမှာလည်းပဲထားခြင်းနဲ့စိတ်ဆိုတဲ့အကြောင်းတရားလေးရှိလို့ထားမှုဆိုတဲ့အကျိုးတရားလေးဖြစ်ရတာပါလား။သွားခြင်းနဲ့ခံလည်းသွားခြင်းမှုဆိုတဲ့ဟောစိတ်နဲ့အကြောင်းတရားလေးရှိလို့သွားမှုဆိုတဲ့ရုပ်ကျိုးတရားလေးဖြစ်ရတာပါလား။သွားခြင်းစိတ်မရှိရင်သွားရုပ်ဆိုတာမဖြစ်ပါပဲလား။အာယုံရှိလို့မှတ်စိတ်ဖြစ်နေရတာပါလား။ဒီစိတ်ကြောင့်ရုပ်ဖြစ်ပုံနေရုပ်ကြောင့်စိတ်နံဖြစ်ပုံနေရှုမှတ်ဆဲမှာယောဂီပုဂ္ဂိုလ်ဟာ ဒီယုံနာရဲ့အကြောင်းအကျိုးတွေဆက်စပ်ပြီးတော့ဖြစ်နေတာတွေကိုသိမြင်လာတယ်။အဲလိုသိမြင်လာတာဟာအကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်ပဲ။ဘာကိုသိတဲ့ဉာဏ်လဲ။အကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်။ယောဂီပုဂ္ဂိုလ်ဟာတမာရီတရားတွေအားကောင်းလာလို့ရှိရင်ထိုင်ခြင်းလို့ထိုင်တာ၊ထားခြင်းလို့ထားတာ၊ရက်ခြင်းလို့ရက်တာ၊သွားခြင်းလို့သွားတာ၊ကိုင်ခြင်းလို့ကိုင်တာ၊လဲခြင်းလို့လဲတာ၊အိတ်ခြင်းလို့အိတ်တာသူ့အကြောင်းကြောင့်သူ့အကျိုးဖြစ်နေတာလေးတွေမတွေ့ရပေဘူးလားဗျာ။ရှင်းရှင်းလင်းလင်းပဲတွေ့ရတယ် အဲဒီကနေပြီးတော့တမာရီတရားတွေတို့တဲ့အားကောင်းလာတဲ့ယောဂီပုဂ္ဂိုလ်ကြတော့ဘာတွေသိလာလဲမှတ်တိုင်းမှတ်တိုင်းဟာမှတ်စရာအာယုံတွေရဲ့မမြဲတဲ့သဘောသိလာတယ်။ဖောင်းတဲ့အာယုံလေးရှုလိုက်ရင်အဲ့ဒီဖောင်းတဲ့အာယုံလေးကမရှိတော့ဘူးပြောက်သွားပြီ။ပင်အာယုံလေးရှုလိုက်ရင်အဲ့ဒီပင်အာယုံလေးမရှိတော့ဘူးပြောက်သွားပြီ။မြဲတာတွေ့တာလားမမြဲတာတွေ့တာလား။အဲ့ဒီလိုရှုတိုင်းရှုတိုင်းဟာမှတ်စရာအာယုံလေးတွေရဲ့မမြဲတဲ့သဘောလေးတွေကိုတွေ့နေရတယ် နောက်အဲ့ဒီမဆရာအာယုန်လေးရဲ့အသစ်အဟောင်းပြောင်းလဲပြီးတော့ဖြစ်ပြနေမှုတွေကိုရောမတွေ့ရပြီဘူးလားအဲ့လိုအသစ်အဟောင်းပြောင်းလဲဖြစ်ပြနေတဲ့အတွက်ကြောင့်မို့ချမ်းသာသလားဆင်းရဲသလားဒီအဲ့ဒီဆင်းရဲတဲ့သဘောကိုလေတိတိကျကျသဘောကျလာတယ်ဒီယုံနာတရားတွေရဲ့ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြဲလိုက်ဖြစ်လိုက်ပြဲလိုက်ဒီလိုမပြတ်ဖြစ်ပြနေလို့ ဆင်းရဲတဲ့ဒုက္ခတရားတွေပါလားလို့ဉာဏ်ထဲမှာရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသဘောချလာတယ်။အဲ့ဒီဆင်းရဲတဲ့သဘောတရားလေးကိုဉာဏ်နဲ့သိလို့အားပြည့်လာတဲ့အခါကာလကြတော့ဟောရှူတိုင်းရှူတိုင်းဟာအကောင်ထဲဘာတစ်ခုမှမရှိဘဲနဲ့အကောင်ထဲမဟုတ်တဲ့သဘောတရားမျှပဲ။ဒါလေးတွေပဲတွေ့လာတယ်။ငါဆိုတာမရှိဘူး၊သူဆိုတာမရှိဘူး၊ယောက်ျားမိန်းမဆိုတာမရှိဘူး၊ပုဂ္ဂိုလ်တ attva ဆိုတာမရှိဘူး။အကောင်ထဲဆိုတာမရှိဘူးသဘောတရားမျှလေးကိုပဲတွေ့လာတယ် အဲ့လိုသဘောတရားများလေးကိုတွေ့လာပြီးတော့ယောဂီပုဂ္ဂိုလ်ဟာသိသိနေတယ်အဲ့လိုသဘောလေးကိုသိနေတဲ့သဘောဟာအတ္တလားအနတ္တလားအနတ္တအကောင်ထဲဆိုတာဘာမှမရှိဘူးအကောင်မဟုတ်အကောင်ထဲမဟုတ်တဲ့သဘောတရားကိုတွေ့လာအဲ့လိုသုံးသပ်ပြီးတော့ဆင်ခြင်ပြီးသိလာတဲ့အသိဉာဏ်ကို သမ္မတဏဉာဏ်လို့ခေါ်တယ်။ဘာဉာဏ်လို့ခေါ်လဲ။ဒီသုံးသပ်ဆင်ခြင်ပြီးတော့သိတဲ့ဉာဏ်နဲ့ယုံနာတရားတွေရဲ့ မမြဲတဲ့သဘောတရားလေးတွေအဟောင်းအသင်ဟောင်းပြောင်းလဲပြီးတော့ဖြစ်လို့ဆင်းရဲတဲ့သဘောတရားလေးတွေအကောင်းတည်းမဟုတ်ဘဲနဲ့သူသဘောတိုင်သူဖြစ်ပြနေတဲ့သဘောတရားလေးတွေဒါလေးတွေကိုယောဂီပုဂ္ဂိုလ်ကသိသိချာချာဉာဏ်နဲ့သိလာပြီဆိုရင်ဒါသုံးသပ်ဆင်ခြင်ပြီးသိလာဒီတဲ့တမာတိတရားတွေအားကောင်းလာတဲ့အခါကလည်းကြတော့ယောဂီဟာအသိဉာဏ်တွေကပို့ပြီးတော့ထင်မြင်လာတယ်မှတ်စရာအာယုံလေးဖြစ်ပေါ်လာတာကိုလည်းသိတယ်အဲ့ဒီအာယုံလေးပေါ်ပြီးပြောက်သွားတာကိုလည်းပဲသိတယ် နောက်တစ်ခါအသစ်ဖြစ်ပေါ်လာတာကိုလည်းသိတယ်နောက်တစ်ခါအဟောင်းပြောက်သွားတာကိုလည်းသိတယ်ဝိမာအဖြစ်ဖောင်းမှုပင်မှုအာယုံလေးကိုယောဂီကစိုင်းပြီးရှုနေတဲ့အခါကလည်းကျတော့ဖောင်းနာလေးရဲ့စဖြစ်ပေါ်လာဖောင်းနာလေးဆုံးပြီးတော့ပြက်သွားပုံပိန်မှုလေးစပြီးတော့ဖြစ်ပေါ်လာပုံပိန်မှုလေးရဲ့ဆုံးပြီးတော့ပြက်သွားပုံဒါကိုသိနေတဲ့အခါကျတော့မြဲတာသိနေတာလားမမြဲတာသိနေတာလားမြဲတဲ့သဘောကိုသိချာသိတယ်။ဉာဏ်ရှောင်ပြီးတော့ယောဂီပုဂ္ဂိုလ်သွားနေတဲ့အခါမျိုးမှာဆိုရင်လည်း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 နောက်ပြီးတော့ထူးခြားပြီးတော့ထင်ထင်ရှားရှားသိတာတွေကအတန်တရားလေးတွေအတန်လေးတွေအတန်လေးတွေကြားလာတဲ့အခါမျိုးမှာဟိုတစ်ချိန်လုံးကတော့ဖြင့်အတန်ကြားလာရင်ကြားတယ်ကြားတယ်ကြားတယ်ထက်ခါတက်ကမှတ်နေရအခုယောဂီပုဂ္ဂိုလ်ကဒီအဖြစ်အပျက်ကိုကောင်းကောင်းကြီးမြင်လာတဲ့ယောဂီပုဂ္ဂိုလ်ကြတော့ဟောခုကြားလာတဲ့အတန်လေးကိုကြားတယ်လို့သတိဆိုင်လိုက်အတန်လေးပြတ်သွားနောက်ထပ်အသစ်အတန်လေးတစ်ခုဖြစ်လာကြတယ်နောက်ထပ်ဒီကမှတ်သိစိတ်လေးကတခါအသစ်ဖြစ်လာကြတယ်ကြားတယ်လို့မှလိုက်ပြတ်သွားပြန်ပြီ အဲ့ဒီအတန်လေးတွေကလည်းပေါ်လာလိုက်ပြောက်သွားလိုက်ပေါ်လာလိုက်ပြောက်သွားလိုက်နဲ့မြဲတာတွေ့သလားမမြဲတာတွေ့သလားဒီအဲ့ဒီလိုမမြဲတဲ့သဘောတရားတွေရဲ့တည်တည်ချာချာတွေ့လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဥထေယဘယရှင်းမှုနဲ့ပြည့်မှုကိုသိတဲ့ဉာဏ်နဲ့ဘာနဲ့ဘာကိုသိတဲ့ဉာဏ်လဲရှင်းမှုနဲ့ပြည့်မှုကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်ရလာပြီဆိုရင်ဒီယောဂီပုဂ္ဂိုလ်ဟာအလင်းရောင်နေပိတိတွေပတ္တိတွေဒုက္ခတွေတရားတွေစတဲ့ တရားအရသာဓုတွေကို တခါလေကောင်းကောင်းကြီးတွေ့လာတယ်။ယောဂီပုဂ္ဂိုလ်ဟာတရားအမှတ်တွေကိုမလွတ်ချင်တော့အောင်မှတ်ချင်လာတယ်။အထိုင်လေးဟာလည်းပဲတဏှာကြီးနဲ့အာမရနိုင်မှုနှစ်နာရီနဲ့အာမရနိုင်မှုသုံးနာရီလောက်အာမရနိုင်မှုအဲ့လိုကိုရှုမှတ်လို့ကိုမဝနိုင်လောက်အောင်ရှုမှတ်လို့ကောင်းလာတယ်။အဲ့လိုမှတ်လို့ကောင်းလာပြီဆိုရင်တရားအထုတ်နေရတာတရားရဲ့အရသာတွေဟာတက်ကောင်းပါလား။တပ္ပရတ္တဓမ္မရတ္တဇိနာတိ။ အာလုံးအရသာဟူသမျှတွေထဲမှာတရားရဲ့အရသာအကောင်းဆုံးဆိုတာတဲမှန်ပါလားလို့ကိုယ်တိုင်ကိုယ်ကြဓမ္မရဲ့ရတ္တကိုခံစားနေရပြီဆိုရင်အဲ့ဒီမှာတရားရဲ့အရသာကောင်းကြောင်းကိုကိုယ်တိုင် မတွေ့ရပြီဘူးလားဗျာကိုယ်တိုင်ခံစားသိရတယ်အဲ့ဒီတရားရဲ့အရသာကိုကိုယ်တိုင်ခံစားသိရပြီဆိုတခြားအရသာတွေဟာဘာမှဒီလောက်မကောင်းဘူးဆိုတာကိုကိုယ်တိုင်ဆုံးဖြတ်ချက်ချနိုင်တယ်အဲ့ဒီဥဒိယဆိုတဲ့ဥဒိယဘယဆိုတဲ့ဖြစ်မှုနဲ့ပြတ်မှုကိုဉာဏ်လေး ဒီညာရောက်နေတဲ့ပုဂ္ဂိုလ်များဟာတခါလေပီတိတွေခဏိကပီတိတွေအောက်ကတိကပီတိတွေဥပေကပီတိတွေပရဏပီတိတွေစသည်ဖြင့်အာကြည့်ရင်ပီတိအာကြည့်သလားယောဂီပုဂ္ဂိုလ်ဟာခန္ဓာကိုယ်တခါလေပေါ်ပြီးကြွတက်နေတယ်လို့တခါတရံမှာယောဂီပုဂ္ဂိုလ်အမှတ်တွေသိကောင်းပြီးတော့တခါတည်းမလွတ်ချင်တော့မလွတ်ချင်တော့ကောင်းတယ်ဆိုတာဘလောက်ထိအောင်ကောင်းတယ်ဆိုရင်စောစားတုံးကောင်းနေတဲ့အတန်ကြားနေတယ်မစားချင်ဒီအမှန်လေးကိုလွတ်မသွားစေချင်ဘူး ဒီမှလေးကိုမလွတ်အောင်မှတ်နေကြတော့တာအဲ့ဒါအစားတဲ့ကိုပို့ပြီးတော့တရားကကောင်းမနေပြီဘူးလားဗျာအဲ့ဒီမှာပိုကောင်းနေတာဒီဥရိယဗျာညာရောက်နေပြီဆိုရင်အင်မတန်ကောင်းတယ်တရားမှတ်လို့တရားရဲ့ရတာတွေကိုကိုယ်တိုင်ခံစားရပြီအဲ့လိုတရားရဲ့ရတာတွေကိုယ်တိုင်ခံစားရတယ်လို့ဒီရုပ်တရားနာတရားတွေရဲ့ပေါ်ပြောက်ဖြစ်ပြနေမှုမမြဲတဲ့သဘောတရားကိုလည်းပဲကိုယ်တိုင်ဉာဏ်နဲ့မတွေ့ရပြီဘူးလားအဲ့လိုပေါ်ပြောက်ဖြစ်ပြနေလို့ဆင်းရဲတဲ့ဖြစ်မှုပြမှုတွေမပြတ်နှိမ့်စင်လို့ဆင်းရဲတဲ့သဘောကိုလို့ကိုယ်တိုင်မတွေ့ရပြီဘူးလား ကိုယ်လိုတိုင်းမဖြစ်လို့သူသဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့သဘောတွေကိုရောကိုယ်တိုင်းမတွေ့ရပေဘူးလားအဲ့လိုတွေ့လာရတဲ့အခါကျတော့ဩမြတ်စွာဘုရားဟောတာနဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတပ်ပြီးသင်္ခါရအနိစ္စအလုံးစုံသောယုံနဲ့ဓမ္မသင်္ခါရတရားတွေမမြဲဘူးဟောတယ်အခုငါခန္ဓာမှာရှုလိုက်တိုင်းရှုလိုက်တိုင်းမြဲတာတွေ့သလားမမြဲတာတွေ့သလားအဲ့တော့ဘုရားဟောနဲ့မိမိရဲ့ကိုယ်ရဲ့ဉာဏ်မြင်နဲ့ကိုက်ညီသလားမကိုက်ညီဘူးလားအဲ့လိုကိုက်ညီတာလေးတွေ့ရတဲ့အခါကျတော့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလား တိတ်ကိုဝမ်းသာပီတိတွေဖြစ်တာအဲ့ဒါဓမ္မပီတိနှစ်သိမ့်ဝမ်းမြောက်မှုတွေဖြစ်ပြီးတော့တရားကိုကျင့်တတ်နေတာအဲ့ကြတော့မိမိတို့ဒီမှာတရားကြီးတွေးပြီးခြားခြားတရားညံနဲ့တွေ့သိလာတဲ့အခါကာလကြတော့ဘုရားပေါ်တရားပေါ်တန်ခါပေါ်ဆရာသမားပေါ်မှာယုံကြည်မှုတရားတရားတွေ အားနည်းသွားသလားအားကောင်းလာသလားပို့ပြီးတော့တရားတရားတွေအားကောင်းထက်သန်လာတယ် တရားတွေကိုလည်းပဲဟိုတုန်းကတည်းပို့ပြီးတော့ကြိုးစားအားထုတ်ခြင်းနဲ့တရားတရားတွေရောမထက်ပေဘူးလားဗျာပို့ပြီးတော့ကြိုးစားခြင်းလားအဲဒီမှာပို့ပြီးတော့တခါနဲ့တရားတရားအားကောင်းကောင်းနဲ့ဆက်လက်ပြီးတော့ယောဂီပုဂ္ဂိုလ်ကပေါ်တိုင်းမပြတ်ကိုမလွတ်အောင်ပေါ့ကောင်းတာပဲဖြစ်စေမကောင်းတာပဲဖြစ်စေပေါ်လာတဲ့နေရာတိုင်းကိုမလွတ်အောင်ရှုမှတ်ပြီးတော့သွားတဲ့အခါကလည်းကြတော့ဟောတိုးတဲ့တမာရီတရားတွေအားကောင်းထက်သန်စွာရလာတဲ့အခါကလည်းကြတော့ဘာသိလာသလဲဆိုတော့အပြည့်သဘောကြီးတဲ့သိလာတယ် ဝိရိယဗယညာတို့ကဖြစ်တာလည်းသိတယ်ဖြစ်တာလည်းသိတယ်ရှင်းရော အပြည့်ရောမသိပေဘူးလားအေးအဲ့ဒီဥရိယဗယညာကနေတခါတည်းတမာရီအားကောင်းလို့အထက်မဲ့ညာရောက်လာပြီဆိုတဲ့အခါကာလကျတော့ပင်ကညာရောက်လာတဲ့အခါကျတော့ဘာဖြစ်လာလဲအပြည့်သဘောကိုတွေ့ရတယ်။ဘာကိုတွေ့နေရလဲ။ရှုတိုင်းရှုတိုင်းဟာအပြည့်သဘောမမြင်တော့ဘူးအပြည့်သဘောကြည့်တယ်ပဲ။ဖောင်းတာလေးရှုလိုက်တယ်မရှိတော့ဘူးပြတ်သွားပြီ။ပင်အာယုံလေးရှုလိုက်တယ်မရှိတော့ဘူးပြတ်သွားပြီ ကိုလုံးကဝေဒနာလေးတွေပေါ်ရင်ဝေဒနာပေါ်တိုင်းနာရင်နာရင်နာတယ်ထက်ကထက်ကရှုရပူရင်ပူတယ်ပူတယ်လို့တက်ကတက်ကရှုရအခုဒီပင်ကညာကောင်းကောင်းကြီးထက်တန်နေတဲ့ပုံကိုဖြစ်နေတဲ့ပုံကိုကြတော့အဲ့ဒီပူတာလေးတွေနာတာလေးတွေကိုကြာရှည်သွားရှုဖို့လိုသေးရလားအဲ့ဒီကပေါ်လာလိုက်ဒီကရှုလိုက်ရှုလိုက်တာနဲ့ဒီပြိုင်နေတဲ့အဲ့ဒီဝေဒနာလေးကမရှိတော့ပြတ်သွားပြီအဲ့လိုအပြည့်သဘောကြီးတဲ့အတန်ကြားတာလေးရှုလိုက်ပြည့်နေပြီအနန္တနာလေးရှုလိုက်ပြည့်နေပြီဘယ်အာယုံပဲပေါ်တဲ့အာယုံတွေရှုလိုက်တိုင်းရှုလိုက်တိုင်းဟာအပြည့်သဘောကြီးတဲ့မြင်နေတာ အဲ့လိုမြင်နေတဲ့ဟာပင်ကညာရောက်နေတာအဲ့တော့မတ်စရာအာယုန်နဲ့မှတ်တိစိတ်ဟာရှေ့စစ်နောက်စစ်ပဲမတ်စရာအာယုန်လေးကလည်းပဲပြတ်သွားလိုက်မှတ်တိစိတ်လေးကလည်းတိတိပြတ်သွားလိုက်ဥမာအပြည့်ဖောင်းတယ်လို့ရှုလိုက်တဲ့ကဖောင်းတာလေးကပြတ်သွားလိုက်ဖောင်းတယ်လို့ရှုစိတ်လေးကနောက်ကပြတ်သွားလိုက်ပင်အာယုန်လေးပေါ်လာတဲ့ကပင်တယ်လို့ရှုလိုက်တယ်အဲ့ဒီမှာပင်အာယုန်လေးကပေါ်ပြီးပြတ်သွားလိုက်ပင်တယ်လို့ရှုလိုက်တဲ့ရှုစိတ်လေးကနောက်ကပြတ်သွားလိုက်အဲ့တော့အာယုံရောမှတ်စိတ်ကလေးရောရုပ်ရောနာမ်ရောမြဲတာတွေ့သလားမမြဲတာတွေ့သလား ဟင်းအဲ့လိုတပြက်တည်းပြက်နေတာကြီးတဲ့သိမြင်လာတယ်အဲ့လိုအပြက်ကိုသိလာတဲ့ဉာဏ်ကိုဘုန်းကြီးတို့ယောဂီများ ပါဠိလိုပင်ကဉာဏ်လို့ခေါ်တယ်အဲ့လိုရှုမှတ်တိုင်းရှုမှတ်တိုင်းယောဂီပုဂ္ဂိုလ်ကတပြက်တည်းပြက်နေတဲ့ယုံနံသဘောတွေကိုကြည့်တဲ့မြင်နေရမြင်တာရှုလိုက်လဲပြက်ကြားတာရှုလိုက်လဲပြက်နားတာရှုလိုက်လဲပြက်အရာတာစသည်တာရှုလိုက်လဲပြက်ခန္ဓာကိုယ်က ပေါ်သမျှအာယုန်နဲ့ရှုရှုတိုင်းရှုတိုင်းလည်းပဲအပြည့်ကြီးတဲ့မြင်နေရပြီဆိုတဲ့အခါကျတော့ဟောကြောက်စရာရလို့ထင်လာတယ်။အဲ့ဒါပယညာပညာမလေးမလဲဗျာ။အေးကြောက်ဖွယ်အနေအချင်းထင်လာတယ်။ဘာကြောင့်လဲအကောင်းနေမြင်လို့လားအပြည့်တွေမြင်လို့လား။အပြည့်ကြီးတဲ့မြင်လာလို့ဥမာအချင်းဘုန်းကြီးတို့ယောဂီများအိမ်အိုတိုက်အိုကြီးထဲမှာနေရမယ်ဆိုရင်အိမ်ကြီးကအိုနေတယ်ပြက်နေတယ် တိုက်ကြီးကအိုးနေတယ်ပြက်နေတယ်အချိန်မရွေးပြိုကျပျက်စီးနိုင်တယ်အဲလိုအိမ်ကြီးတဲ့တိုက်ကြီးတဲ့နေရတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာရှောင်ရွံထိတ်လန့်တဲ့စိတ်တွေအမြဲမရှိဘူးလားဟောဒီခန္ဓာကြီးအပြည့်ခန္ဓာကိုယ်ကြီးညင်နေတယ်ဒီအပြည့်ခန္ဓာကိုယ်ကြီးကိုရှိနေတယ်ရရှိထားတဲ့ပုဂ္ဂိုလ်ဟာလည်းပဲဒီအပြည့်သဘောကိုကောင်းကောင်းမြင်နေပြီဆိုတဲ့အခါကလည်းကြတော့ဟောဒီခန္ဓာကိုယ်ကြီးရနေတာကြောက်ဖွယ်ရလို့မထင်ပေဘူးလားဗျာဒီကြောက်ဖွယ်ထင်လာတဲ့ဘုရားညာနောက်တပြည့်တည်းပြည့်နေတဲ့ယုံ nant သဘောတွေကြီးတဲ့မြင်နေရတယ် အဲ့လိုမြင်လာတဲ့အခါကာလကျတော့မကောင်းတဲ့ယုံနာကိုပဲတွေ့နေရတဲ့အခါကာလကျတော့ဘာတွေဖြစ်လာလဲဆိုအပြစ်မြင်လာပြန်နေဒီခန္ဓာကိုယ်ကြီးကဘာမှမကောင်းပါပဲလားငါကောင်းတယ်လို့ထင်နေကြတာဒီခန္ဓာကိုယ်ကြီးကအကုလောက်တဲ့ခန္ဓာကိုယ်ကြီးလို့ထင်နေတာအခုတော့ဖြင့်အာမကုလောက်တဲ့ခန္ဓာကိုယ်ကြီးပါပဲလားစသည်ဖြင့်အဲ့လိုအပြစ်မြင်လာတယ်ဒီလိုအပြစ်မြင်လာတာဟာအာဒီနဝညာခေါ်တယ်ဘာညာခေါ်ပါလိမ့်မယ်အေးယောဂီပုဂ္ဂိုလ်ဟာအဲ့ဒီမှာရှုမှတ်နေစဉ်မှာ တထိုင်နေနေရင်လည်းပဲဒီညာလေးတွေကနှစ်ညာသုံးညာတခါတည်းဖြစ်သွားတယ်တခါတည်းမှာတရေထဲနေရင်လည်းပဲနှစ်ညာသုံးညာတခါတည်းဖြစ်သွားတယ်ဒီညာလေးတွေကနောက်ပြီးတော့ရှုမှတ်တဲ့ရှုမှတ်တိုင်းတပြည့်တည်းပြည့်နေတဲ့ယုံနံတွေကိုကြောက်ဖွယ်ထင်လာအပြည့်မြင်လာတဲ့ခါကာလကြတော့ဒီခန္ဓာကိုယ်ကြီးမကောင်းမှသိလာတဲ့ခါကာလကြတော့ဒီခန္ဓာကိုယ်ကြီးရထားတဲ့ပုဂ္ဂိုလ်ဟာပျော်မွေ့မှုရောရှိသေးရလားဗျာ။ မပြောင်းမွေ့တော့ဘဲနဲ့ခန္ဓာကြီးရနေတဲ့အတွက်ညင်းငွေတဲ့စိတ်တွေမဖြစ်ပေဘူးလားဟေးညင်းငွေလာတယ်ဘာကြောင့်ညင်းငွေတာလဲမြဲတာတွေးလို့လားမမြဲတာတွေးလို့လားမမြဲတဲ့သဘောကြီးတဲ့မှညာထဲမှာတက်ဝင်ပြီးမြင်သိနေတဲ့အတွက်ကြောင့်မို့တခါတည်းအပြည့်သဘောတည်းကြီးတဲ့တွေ့တပြည့်တည်းပြည့်နေတာကြီးတဲ့တွေ့ရတော့ကြောက်ပွေထင်လာတယ်မကောင်းမှုထင်လာတယ်မကောင်းမှုတင်ပြီးအပြည့်မြင်ပြီးတော့ဒီခန္ဓာကိုယ်ကြီးညင်းငွေ့လာတယ်အဲ့ဒါနိဗ္ဗိတညာခေါ်တယ် အဲ့ဒီညီငွေမှုဉာဏ်အမြင်နေတခါလေဖြစ်လာတဲ့အခါကျတော့အဲ့ဒီညီငွေမှုဉာဏ်အမြင်နေဖြစ်လာညီဉာဏ်အမြင်နေဖြစ်လာပြီးတဲ့အခါကလာကြတော့စိတ်ထဲမှာညီငွေလာပြီဆိုတဲ့ကူကဒီခန္ဓာကိုယ်ကြီးကိုဆက်လက်ပြီးတော့ပိုင်ဆိုင်ပြီးတော့မထားကျင်တော့ဘူးဒီခန္ဓာကိုယ်ကြီးကလွတ်ချင်လာတယ်ဘာဖြစ်ချင်လာလဲလွတ်မြောက်ချင်လာတယ်ဒီခန္ဓာကိုယ်ကြီးမရရင်အေးပါဒီခန္ဓာကိုယ်ကြီးမရှိရင်ကောင်းပါပဲဘာကြောင့် ဒီလိုဖြစ်နေတာလေဒီခန္ဓာကိုယ်ကြီးမလိုချင်တာလဲဆိုရင်ဒီခန္ဓာကိုယ်ကြီးဟာကောင်းလို့လားအပြည့်ကြီးမို့လားခန္ဓာကိုယ်ကြီးကမကောင်းတဲ့အပြည့်ကြီးပဲဆင်းရဲတော့ဆင်းရဲခဲကြီးပဲအဲ့ဒီသဘောကြီးကိုမြင်လာတဲ့ပုဂ္ဂိုလ်ဟာဒီခန္ဓာကိုယ်ကြီးကညှင်းငွေ့ပြီးတော့ဒီခန္ဓာကိုယ်ကနေပြီးတော့လွတ်လို့တဲ့စိတ်တွေဖြစ်လာတယ်အဲ့လိုလွတ်လို့တဲ့စိတ်တွေဖြစ်လာတာဟာဘာလဲဆိုရင်မုံစိတ်တုကမြတာဉာဏ်ခေါ်တယ်လွတ်မြောက်လို့လာတယ်အဲ့လိုလွတ်မြောက်လို့လာတဲ့အတိုင်းပဲတဖန်ပြန်ပြီးတော့ ဒီခန္ဓာကိုယ်ကြီးမရအောင်လွတ်မြောက်အောင်ဆိုပြီးတော့တပန်ကြိုးစားပြီးတော့ဝရိယလေးတစ်ခါနဲ့တွန့်တင်ပြီးတော့ကြိုးစားပြီးတော့ရှုမှတ်လာအဲလိုရှုမှတ်တာကိုပဋိသင်္ခာဉာဏ်လို့ခေါ်တယ်အဲဒီပဋိသင်္ခာဉာဏ်นี่အားကောင်းလာတဲ့အခါကာလကြတော့တည်ငြိမ်မှုတွေပြန်ပြီးတော့အားကောင်းလာတယ်အားကောင်းလာတဲ့အခါကျတော့ရှုတိုင်းရှုတိုင်းဟာရှုစရာအာယုံလေးရောမှတ်စိတ်ကလေးရောပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ဖြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ဘယ်အာယုံမဲရှုရှုမြင်တာရှုလဲဖြစ်ဖြစ်ကြားတာရှုလဲဖြစ်ဖြစ်နာနာရှုလဲဖြစ်ဖြစ်ဒါရတာစားတာရှုလဲဖြစ်ဖြစ်ဝေဒနာရှုလဲဖြစ်ဖြစ်အကုန်လုံးကဖြစ်ပြီးပြည့်နေတဲ့သဘောကြီးတွေတွေ့နေရအဲ့လိုတွေ့နေရတဲ့အခါဒီအာယုံပေါ်မှာပဲမသိကလေးကမြဲပြီးရဲ့မြဲပြီးတော့တည်နေတယ်တခြားကောင်းတဲ့ဘက်ကိုလည်းပဲစိတ်ကမညွတ်တော့ဆင်းရဲလို့ဝေဒနာတွေပေါ်နေလို့ဆင်းရဲတယ်အဲ့ဒီဆင်းရဲတဲ့ဘက်ကိုလည်းစိတ်ကမညွတ်တော့ အဲ့ဒီအကောင်းအဆိုးအာယုံနှစ်ခုကိုညီတူညီမျှထားနိုင်တဲ့သင်္ခါရုပ္ပခဏ်ညာရောက်လာတယ်။ပညာရောက်လာပါလိမ့်မယ်။ယင်းသင်္ခါရုပ္ပခဏ်ညာရောက်လာတယ်။အဲ့ဒီသင်္ခါရုပ္ပခဏ်ညာရောက်လာပြီဆိုရင်ဘုန်းကြီးတို့ယောဂီများအခုဒီအရိယဝါဒတရားတော်မှာလာတဲ့ဂုံ6ထွေဆိုတာလေအင်္ဂါ6ပါးဂုံအင်္ဂါ6ပါးနဲ့ပြည့်စုံရမယ်။အဲ့ဒီဂုံအင်္ဂါ6ပါးဒီမှာသင်္ခါရုပ္ပခဏ်ညာမှာလာပြီးပြည့်စုံတယ်။ ဝိပဿနာတရားတွေရှုပွားအားထုတ်နေတဲ့ဘယောဂီပုဂ္ဂိုလ်များဟာဒီသင်္ခါရုပ္ပခဏ်ညာရောက်လာပြီဆိုရင်ဒီဂုံအင်္ဂါတွေနဲ့သလူပင်သလင်ဥပ္ပကသမ္မာနာကတောဒီဂုံအင်္ဂါတွေနဲ့ပြည့်စုံလာရင်ဘုန်းကြီးတို့ဆံပုံလေးမှာစပြီးတော့ခေါင်းစဉ်လေးတွေစူစဉ်ခါတော့ငါအင်ပဲလေးဂုံချောက်ထွေသုံးစီဆောင်တပါဆိုပြီးတော့ခေါင်းစဉ်ဆံပုံလေးတွေစူခဲ့တယ်။အဲဒီထဲမှာအခုဒုတိယဖြစ်တဲ့ဂုံချောက်ထွေအဲဒီဟာကိုဒီနေ့ဘုန်းကြီးတို့ယောဂီများဟောရမှာဖြစ်တယ်။ ကတင်းစာဘိကဝေဘေကုသလင်္ဂသမ္မနာကတောဟောတိဘေကဝေယံတော်များဥจิตသားတို့ကတင်းသာကတင်းစာဘဲတို့လျင်ဘေကုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်သလင်္ဂသမ္မနာကတော အင်္ဂါ6ပါးနှင့်ပြည့်စုံသည် ဟောတိဖြစ်ပါသည်။ဘုရားရှင်ကိုရောမြတ်ကြီးကဘယ်လိုအင်္ဂါ6ပါးနှင့်ပြည့်စုံပါသလဲတဲ့။ဒါကိုမိမိကိုယ်တိုင်နည်းအားဖြင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဣတဘေခဝေဘေကုစကုဏရူပံဒိဋ္ဌဝံ နေဝသူမနောဟောတိနာဒုံမနောဥပခေကောဥပခေကောဝိရတိတတော်တမဇံနောသောတိနာတတ္တံတုတ်တဝါခာနိနာခန္ဓံခာယိတဝါဇိဝါယရတ္တတယိတဝါကာယိနာဖုဒ္ဓဘာဘုတိတဝါမနတာဓမ္မဝိညာယနိဝသူမနောဟောတိနာအဒုံမနောဥပကကောဝိဟရတိတတော်တမဇံနောဧဝကောဘိခဝေဘိကုသလင်္ကသမ္မနာကတောဟောတိဘိခဝေယံတော်များဥจิตတာတို့ ဣရန်ဤသာသနာတော်၌ဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်သေကုဏမျက်စိဖြင့်ရူပံဆင်းကိုဒိဋ္ဌဝါမြင်ပြီး၍နေဝသူမနောဟောတိဝမ်းမြောက်ဝမ်းသာလည်းမဖြစ်သည်သာလျင်သည်ဒုမနောနှလုံးမတရားခြင်းဒီနာဧဝဟောတိမဖြစ်သည်သာရီတတော်မှတ်ရသည်ဖြစ်၍တမဇာနောမှန်စွာပြန်အပြင်သည်ဖြစ်၍ ဥပခေကောမချစ်မမုံညီတူညီညာရှုနိုင်သည်ဖြစ်၍ဝိဟရတိနေတောတိနာနာဖြင့်တတ္တတံကိုတုတ္တဝါကြာနာပြီ၍နေဝတုမနောဟောတိဝမြောက်ဝမ်းသာလည်းမဖြစ်သည်သာသည်ဒုမနောနှလုံးမသားရသည်နာယေဝဟောတိမဖြစ်သည်သာလျင်သည်တတောမယတိဖြစ်၍တပ္ပဇာနောမှန်စွာပြန်အခြင်းတိတိဖြစ်၍ဥပခေကောမချစ်မမုံညီတူညီညာရှုနိုင်သည်ဖြစ်၍ဝိဟရတိနေ၏ ကာနိနာခန္ဓာကာယတဝကာနိနာနှာခေါင်းပြင်ခန္ဓာနံကိုကာယတဝနံပြီး၍ဇိဝါယရတ္တတာယတဝဇိဝါယလျာဖြင့်ရတ္တယတာကိုတာယတဝလျက်ပြီး၍ကာယေနာဖုတ္တဗံဖုတိတဝကာယေနာကိုပြင်ဖုတ္တဗံအတွေ့အထိကိုဖုတိတဝအတွေ့အထိပြီး၍မနတံဓမ္မဝိညာယမနတ္တာစိတ်ဖြင့်ဓမ္မသဘောကိုဝိညာယအတိပြီး၍ဒုမနောဒုမနောဝမ်းမြောက်ဝမ်းသာခြင်းသည် နေဝဟောတိမဖြစ်သည်တာလျင်တိဒုံမနောနှလုံးမတန်ရခြင်းဒီနာဧဝဟောတိမဖြစ်သည်တာလျင်တတောမယတိဖြစ်၍တမဇာနောမှန်စွာပြအဖြင့်တိတိဖြစ်၍ဥပခေကောမချင့်မမုံညီသူညီမြရှုနိုင်သည်ဖြစ်၍ဝိရတတိနေ၏ဘေကဝေယံတော်များဥจิตတတို့ဧဝံခောဤတို့လျင်ဘိက္ခုယံဒီဝါယောဂီပုဂ္ဂိုလ်သည် ထလင်္ကာတမနာခေတောအင်္ဂါ6ပါးနှင့်ပြည့်စုံသည်ဟောသည်စင်စင်မသွေးဖြစ်ပါပေတော်တည်းသလင်္ကာသမ္မနကတတဲ့အင်္ဂါ6ပါးနဲ့ပြည့်စုံရမယ်ဆိုတာလည်းပဲအရိယာဝါဒအရိယာတို့ရဲ့စံနေအိမ်တစ်ပါးတဲ့ဒါတော့ ဒီအင်္ဂါ၆ပါးနဲ့ပြည့်စုံရမယ်ဆိုတဲ့အထဲမှာဒီပါဠိကသက္ခုနာရူပံဒိဋ္ဌဝါသက္ခုနာမျက်စိဖြင့်ရူပံဆင်းကိုဒိဋ္ဌဝါမြင်ပြီး၍ဒုမနောဝမ်းမြောက်ဝမ်းသာခြင်းသည်နေဝါဟောတိမဖြစ်သေးတာနီဒုမနောနှလုံးမသားရခြင်းသည်နာဟောနာဧဝဟောတိမဖြစ်သေးတာဒီဥပခေကောမချစ်မမုံညီတူညီမျှရှုနိုင်သည်ဖြစ်၍ဝိဟရတိနေအဲဒီမှာ သန္တိငုပိကမျက်စိနဲ့အဆင်းအာယုံကို မြင်ပြီးတဲ့အခါဒီမှာပါဠိကဒိဋ္ဌဝါမြင်ပြီး၍လို့ဆိုထားတယ်။အဲ့ဒီမြင်ပြီးတဲ့အခါမှာကိလေသာမဖြစ်ဖို့လိုတယ်။ဘာမှမမြင်ရဘဲနဲ့ကိလေသာမဖြစ်တာဘာမှရှုမှတ်ပြီးတော့ပယ်စရာမလိုမြင်လည်းမမြင်ရဘူးမြင်ရတဲ့အာယုံလည်းမရှိဘူးအဲ့လိုအာယုံမရှိတဲ့အတွက်ကြောင့်မို့အဲ့ဒီမမြင်ရတာနဲ့ဆက်ပြီးတော့ကိလေသာတွေဖြစ်နိုင်ပါမလား ဖြစ်နိုင်တယ်အဲ့တော့မြင်ရမှသာကိရိတာကဖြစ်နိုင်တာမြင်ရမှကိရိတာဖြစ်နိုင်တာဆိုတော့အခုဒီမှာပါဠိတော်မှာဒိဋ္ဌဝမြင်ပြီး၍မြင်ပြီးတဲ့အခါကိရိတာမဖြစ်ဖို့မလိုပေဘူးလားအဲ့လိုကိရိတာမဖြစ်မှဓမ္မချီးကျူးစရာကောင်းတာမမြင်ရတဲ့မသိရတဲ့အာယုန်နဲ့စပ်ပြီးတော့ကိလေသာမဖြစ်တာဘာမှချီးကျူးစရာမရှိဘူး။ဒါကြောင့်လေဆိုတော့မြင်မှမမြင်ပဲသိမှမသိပဲ။ ဘယ်မှာကိလေသာဖြစ်နိုင်ပါမလဲကိုမတွေ့ဘူးတဲ့လူတယောက်ကိုဆိုပါတော့ဘုန်းကြီးတို့ယောဂီများကိုလည်းမြင်လည်းမမြင်ဘူးတွေ့လည်းမတွေ့ဘူးမိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်ပေါ့ဒီအဲ့လိုလူကိုချစ်လည်းမချစ်ဘူးမုံလည်းမမုံဘူးဆိုရင်အဲ့ဒါအံ့ဩစရာရှိပါမလားဗျာဘာမှအံ့ဩစရာမရှိဘူးဘာကြောင့်လဲမြင်ဘူးလို့လားမမြင်ဘူးလို့လားမြင်မှမမြင်ဘူးပဲနဲ့အဲ့ဒီပုဂ္ဂိုလ်ပေါ်မှာချစ်လည်းမချစ်ဘူးမုံလည်းမမုံဘူးထားနိုင်တယ်လေမြင်မှမမြင်ဘူးပဲဘာမှအံ့ဩစရာမရှိဘူး ဟေးကိုကတွေ့ဘူးပါလေသားနဲ့အဲ့ဒီပုဂ္ဂိုလ်ကိုချစ်စရာကောင်းလျက်နဲ့ချစ်စရာကောင်းလျက်သားနဲ့မချစ်ဘူးမုန်းစရာကောင်းလျက်သားနဲ့လည်းမမုန်းဘူးဆိုရင်ဒါကိုသာချစ်ကျူးစရာရှိပါတယ်ယခုဘုန်းကြီးတို့ယောဂီပုဂ္ဂိုလ်များဒီမာသတိပဋ္ဌာန်ဝိပဿနာတရားတွေကိုသင်တိုင်းစက်တိုင်းတတရကိဏစေတတ်တာတတိအဆောင်ရှောက်လေးထားပြီးထိုင်ရထားရရရသွားရဉာဏ်ရကြရနာရစားရဒုတိယစေကုစဉ်းစားကြံစည်ရမှာအမြဲမပြတ်ရှုမှတ်နေတဲ့ပုဂ္ဂိုလ်သို့မဟုတ် အရိယာပုဂ္ဂိုလ်များကတော့အဲ့ဒီအဆင်းအဲ့ဒီလူကိုမြင်ပါတယ်မြင်တော်လေတဲ့သူ့မှာနေဝသူမနောဟောတိတဲ့ဝမ်းမြောက်ဝမ်းသာမဖြစ်ပါဘူးတဲ့ဝမ်းသာစရာအဆင်းမြင်ရလို့လဲဝမ်းမသာဘူးယခုလူတွေဟာလူချင်းစရာအာယုံကောင်းလေးတွေကိုတွေ့တဲ့အခါလူချင်းကြတယ်မလူချင်းမေးဘူးလားဗျာလူချင်းကြတယ်အဲ့လိုမြန်နိုးစရာဝတ္ထုကလေးတွေကိုတွေ့ရပေးမယ်လို့လည်းပဲလူချင်းစရာဝတ္ထုအာယုံလေးတွေကိုတွေ့ရပေးမယ်လို့လည်းပဲ အဲ့ဒီယောဂီဖြစ်တဲ့ပုဂ္ဂိုလ်တတိအဆောင်လျှောက်ထားပြီးမပြတ်ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်သို့မဟုတ်အရိယာပုဂ္ဂိုလ်ကတော့ဖြင့်ဉာဏ်နိုးခြင်းဝမ်းသာခြင်းမဖြစ်ပါဘူးတဲ့ပြီးတော့မကောင်းတဲ့အာယုံဆိုးတွေနဲ့တွေ့ရလို့လည်းပဲစိတ်ပြည့်ခြင်းစိတ်ဆိုးခြင်းနှလုံးမသားရခြင်းလည်းမဖြစ်ပါဘူးတဲ့ဒါဖြင့်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုနေသလဲဆိုတော့ဥပက္ခကောဝိဟရတိတဲ့မချင်မမုန်းညီတူညီမျှတိယုံတိယုံကလေးဖြစ်နေပါလေတဲ့ ဘာကြောင့်ဒီလိုဖြစ်နေသလဲဆိုတော့တတော်အမှားရပြီးတော့နေလို့ဘာလို့နေလို့လဲအမြဲတမ်းရှုမှတ်နေလို့တမ္ပဇာနောမှန်စွာသိတိဖြစ်ပြီးတော့နေလို့ရုပ်ကိုရုပ်အတိုင်းနာမ်ကိုနာမ်အတိုင်းမမြဲတာကိုမမြဲတဲ့အတိုင်းဆင်းရဲတာကိုဆင်းရဲတဲ့အတိုင်းအစိုးမရတာကိုအစိုးမရတဲ့အတိုင်းအမှန်အတိုင်းသိအဲလိုသိပြီးတော့နေတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ယောဂီများ ချစ်စရာအာယုံနဲ့တွေ့လို့လည်းပဲမချစ်ဘူးမုန်းစရာအာယုံနဲ့တွေ့လို့လည်းပဲမမုန်းဘူးအဲ့လိုမချစ်မမုန်းညီတို့ညီမြထားပြီးတော့မရှုနိုင်ပေဘူးလားဗျာရှုနိုင်တယ်ဘာကြောင့်ဒီလိုဖြစ်နေတယ်လဲဆိုတော့ဘုန်းကြီးစောစောကပြောခဲ့တဲ့အတိုင်းတတော်အမှတ်ရနေလို့ပဲသံဃာတော်အမှန်တိုင်းသိနေလို့ပဲအမှန်တိုင်းသိတယ်ဆိုတာမြဲတာသိတာလားမမြဲတာသိတာလားချမ်းသာတာသိတာလားဆင်းရဲတာသိတာလားအစိုးရတာသိတာလားအစိုးမရတာသိတာလားဟင်းအစိုးမရတဲ့သဘောတွေကိုအဲ့လိုကိုမှန်စွာပြားဖြင့်သိနေတယ် အဲ့လိုသိပြီးနေတယ်ဒီလိုသိပြီးနေတဲ့ပုဂ္ဂိုလ်ဟာမြင်ရတဲ့စဉ်အာယုန်နဲ့ဆက်ပြီးတော့ဘာမှလိုချင်စရာလည်းမရှိဘူးနှင်းတဲ့စရာလည်းမရှိဘူးစိတ်ဆိုးစိတ်ပြက်စရာရောရှိပါမလားဗျာအဲ့တော့အညီအများမထားနိုင်ပေဘူးလားထားနိုင်တယ်ဒါဖြစ်တိုင်းဖြစ်တိုင်းကိုအမှတ်ရပြီးတော့ရုပ်သဘောနဲ့သဘောအနိစ္စဒုက္ခအနတ္တသဘောကလေးတွေကိုအမှန်တိုင်းသိနေလို့ပဲအဲ့လိုအမှန်တိုင်းသိနေပြီဆိုရင်ဘုန်းကြီးတို့ယောဂီများဆန့်လင်ဥပိ္ပခာ ဟမိငုပိကဆိုတာအင်္ဂါ6ပါးနဲ့ပြည့်စုံတာဘယ်လိုပြည့်စုံတာလဲဆိုရင်အခုနံပါတ်1အစင်းအာယုံကောင်းနေမြင်ရလို့လည်းပဲစိတ်ထဲမှာဝမ်းမြောက်ဝမ်းသာနှစ်သက်တာမရှိဘူးအစင်းအာယုံစိုးတွေတွေ့ရလို့လည်းပဲစိတ်ဆူစိတ်ပြည့်စိတ်နှလုံးမသားရတာဖြစ်သေးရဲ့လားမဖြစ်တော့ဘူးအဲ့တော့ဘယ်လိုဖြစ်နေတယ်လဲဥပက္ခကောဝိရတိမချစ်မမုန်းအညီအမျှထားပြီးတော့မရှုနိုင်ပေဘူးလားဗျာညီအညီအမျှထားပြီးတော့ရှုနိုင်တယ်အဲ့လိုရှုနိုင်ဖို့ရအရေးမကြီးပေဘူးလား ဒါကြောင့်ဘုန်းကြီးတို့ဒီမှာဆောင်ပုံလေးကအစင်းမြင်ရာရှုမှတ်ခံမှန်စွာသိပါစေလို့ဒီမှာဆောင်ပုံလေးရေးထားတယ်ဆိုကြည့်လိုက်အစင်းမြင်ရာရှုမှတ်ခံမှန်စွာသိပါစေအစင်းမြင်ရာရှုမှတ်ခံမှန်စွာသိပါစေ ကအဆင်းအာယုံလေးမြင်လိုက်ရတယ်မြင်လိုက်တဲ့အခါကလည်းမဘုန်းကြီးတို့ယောဂီများကဟိုကမြင်ရတဲ့အဆင်းလေးကလည်းပဲဘုန်းကြီးတို့ယုတ်တရားဒီမြင်သိစိတ်လေးကလည်းပဲယုတ်တရားအဲ့ဒီမြင်သိစိတ်ကလေးနဲ့ဒီမျက်စိအကြည့်တက်ကလေးနဲ့ပေါ့လေမျက်စိအကြည့်တက်ကလေးကလည်းယုတ်တရားဟိုကအဆင်းကလည်းယုတ်တရားသူတို့နှစ်ခုပေါင်းစုံလိုက်တဲ့အခါကျတော့မြင်သိစိတ်လေးမဖြစ်ပေဘူးလားအဲ့ဒီမြင်သိစိတ်လေးကနန္တရားအဲ့တော့မြင်လိုက်တဲ့အခက်ကလေးမှလည်းပဲယုံနဲ့နာမဲရှိတာပဲ။ဘာနဲ့ဘာသာရှိတယ်။ ရုပ်နဲ့နာမည်ရှိသလိုအဲ့ဒီမြင်ရတဲ့အခြင်းလေးကလည်းပေါ်ပြီးတော့ဗာဖြစ်သွားမြင်သိတဲ့သိစိတ်ကလေးကလည်းသိပြီးတော့ဗာဖြစ်သွားမြဲတာဘာမှမဖြစ်နိုင်တော့ဘူးအဲ့လိုစိတ်ဆိုးစိတ်ပြတ်မှုလည်းမရှိတော့ဘူးနှစ်သက်တာလိုချင်တာရောရှိပါဦးမလားဘယ်လိုမှမရှိနိုင်တော့ဘူးအဲ့ဒီပေါ်သူ့ပေါ်မှာမချင်မမုံအညီအများမထားနိုင်နေဘူးလားထားနိုင်တယ်ဝမ်းသာမှုလည်းမဖြစ်ဘူးဝစိတ်ပြတ်မှုလည်းမဖြစ်ဘူး ဒီတိုင်းနဲ့ပဲမြင်ကြိုက်ကလေးမှပဲမြင်တယ်မြင်တယ်မြင်ပြီးပြက်မြင်ပြီးပြက်မြင်ပြီးပြက်သိပြီးပြက်ဒါပဲမမြင်တဲ့သဘောလေးပဲသိနေတော့တယ်ဒါကြောင့်ဝမ်းသာမဖက်စိတ်မပြက်ရှုလျက်လစ်လျူနေလို့သံပုံလေးဆက်စုတာနဲ့ဆိုကြည့်အောင်ဝမ်းသာမဖက်စိတ်မပြက်ရှုလျက်လစ်လျူနေဝမ်းသာမဖက်စိတ်မပြက် ရှုလျက်လစ်လျုနေ၏ဒီမြင်ရတဲ့အခြင်းအာရုံကောင်းကောင်းလေးမြင်ရတယ်။ကောင်းတဲ့အာရုံလေးမြင်ရလို့လည်းပဲစိတ်ထဲမှာဝမ်းသာမှုမရှိဘူး။လိုချင်မှုနှစ်သက်မှုမရှိဘူး။မကောင်းတဲ့အာယုံမြင်ရလို့လည်းပဲစိတ်ဆိုးမှုစိတ်ပြည့်မှုမရှိဘူး အဲ့တော့ဘယ်လိုနေသလဲဆိုရင်လေးလျော့ရှုပြီးနေတယ်အဲ့လိုနေနိုင်တာဟာဘုန်းကြီးတို့ယောဂီများဘယ်လိုပုဂ္ဂိုလ်မျိုးတွေမှနေနိုင်တာလဲဆိုရင်ယဟနာပုဂ္ဂိုလ်မှနေနိုင်တာဘယ်လိုပုဂ္ဂိုလ်မှနေနိုင်လဲယဟနာပုဂ္ဂိုလ်ရဲ့တဏ္ဍာမှာကိလေသာတွေရှိသေးရဲ့လားကိလေသာတွေအမြင့်ပြတ်ပယ်တတ်ပြီးသားဖြစ်နေတဲ့အတွက်ကြောင့်ဘလောက်ကောင်းတဲ့ဘလောက်လှတဲ့အဆင်းအာရုံမြင်ရမြင်ရလူကျင်မှုနှစ်သက်မှုဝမ်းသာမှုဖြစ်ပါဦးမလားဘလောက်အဆင်းအာရုံဆိုရင်မြင်ရမြင်ရစိတ်ဆိုးစိတ်ပြည့်မှုဖြစ်ပါဦးမလား မဖြစ်တော့ဘူးအဲ့ဒီအစဉ်အာယုံနဲ့စပ်ပြီးတော့လေးလေးရွရှုပြီးတော့မနေနိုင်ပြီဘူးလားနေနိုင်တယ်အဲ့တော့ယဟနာပုဂ္ဂိုလ်မှနေနိုင်တာဒီတော့ယဟနာမှာဘာကြောင့်နေနိုင်တာလဲဆိုတော့မြင်နိုင်ကြားတိုင်းလေးလေးရွရှုပြီးတော့နေနိုင်တယ်ဘာကြောင့်နေနိုင်တာလဲဆိုတော့အမြဲတမ်းတတိရှိလို့လားမရှိလို့လားတတိအမြဲတမ်းရှိနေတယ်တတိလေးကအမြဲတမ်းဆောက်ရှောက်လေးကအမြဲတမ်းပါနေတယ်အမြဲတမ်းပါနေတဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်ဟာ မြင်ရတဲ့အစဉ်အာရုံနဲ့ဆက်ပြီးတော့ဘယ်တော့မှနှစ်သက်တာလူကျင်တာစိတ်ဆိုးတာစိတ်ပြတ်တာဘာမှမရှိတော့အမှန်တိုင်းသိလို့လားမသိလို့လားဗျာအမှန်တိုင်းသိနေလို့ဒါကြောင့်ယဟန်နာမှာမြင်တိုင်းကြားတိုင်းလေးတွေ့ရှုပြီးနေနိုင်တယ်ဘလောက်ချစ်စရာကောင်းတဲ့အာယုံဘလောက်ကောင်းတဲ့နှစ်သက်စရာအာယုံကောင်းတဲ့တွေ့တော်လည်းပဲချစ်ချင်းဝမ်းသာခြင်းမရှိဘူးတဲ့ယဟန်နာပုဂ္ဂိုလ်မှာဘလောက်စိတ်ပြည့်စရာယွန်စရာမုန်းစရာကောင်းတဲ့အာယုံကိုတွေ့ရတော်လည်းပဲစိတ်ပြည့်ခြင်းမုန်းခြင်းယွန်ရှာခြင်းရှိသေးရလားဗျာမရှိတော့ဘူး အဲ့ဒီအစင်းကလေးအဲ့ဒီမြင်မှုကလေးရဲ့အဖြစ်အပျက်တွေကိုသာအမှန်တိုင်းသိပြီးတော့လင်းလျှို့ရှုပြီးနေနိုင်တယ်။ဘာကြောင့်လင်းလျှို့ရှုပြီးနေနေတာလဲဆိုတော့အဖြစ်အပျက်ကလေးကိုသိနေလို့လားမသိလို့လားဗျာ။အဲ့လိုအဖြစ်အပျက်ကလေးကိုပဲမြင်နေတယ်ဒါပဲသိနေတယ်။အစင်းအာယုံကလည်းဖြစ်ပြီးပြည့်သိစေကလေးကလည်းသိပြီးပြည့်အားလုံးကဖြစ်ပြနေတဲ့သဘောပဲအမှန်တိုင်းသိနေတယ်။အဲ့လိုသိနေတဲ့အခါကျတော့ဖြစ်ပြဖြစ်ပြဖြစ်ပြဒီသဘောလေးနဲ့ပဲလင်းလျှို့ရှုပြီးတော့နေနိုင်တယ်။သိုံမြတ်သိုံမြတ်ကလေးနဲ့ရှုပြီးတော့သွားနေပါလေတဲ့။ဒါဟာ ယဟန္တာပုဂ္ဂိုလ်များရဲ့ဂုံပဲဘလောက်ပဲကောင်းတဲ့အာယုမြင်ရမြင်ရဘလောက်ပဲဆိုးတဲ့အာယုမြင်ရမြင်ရဝမ်းသာခြင်းစိတ်ဆိုးခြင်းနှလုံးမတန်ရခြင်းဘာမှမဖြစ်နိုင်တော့ဘူးအဲ့တော့တိလိရဲ့တိလိရဲ့ကလေးနဲ့ပဲနေသွားတာဒါယဟန္တာပုဂ္ဂိုလ်ရဲ့ဂုံပဲဒါဖြင့်ဘုန်းကြီးတို့ယောဂီများယောဂီပုဂ္ဂိုလ်များမှာအဲ့ဒီယဟန္တာလို့ဖြစ်အောင်အားထုတ်လို့ဖြစ်ပါမလားလို့သောရကတက်စရာမရှိပေဘူးလားဗျာ။ အဲ့လိုဇောရကတက်လာလို့ရှိရင်ဘုန်းကြီးတို့ဒီမှာဖြစ်ပါတယ်လို့ပဲဆိုရမှာပဲအထက်ကနာဆရာကဖွင့်ပြထားတယ်ဝိမတကောတဲ့ဝိပဿနာ ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်သည်တန်တိုသံလင်မှုပိခါကို ကာတုံပြူခြင်းကသက်ကောတိစွမ်းနိုင်ပါတယ်တဲ့ဝိပဿနာတရားကိုအမြဲတမ်းဘုန်းကြီးတို့ယောဂီများတတိကပ်ပြီးတော့ရှုနေတယ်တတိအဆောင်ရှောက်လေးပါနေတယ်ယောဂီပုဂ္ဂိုလ်ကထိုင်ရင်လည်းတတိဆောင်ရှောက်လေးနဲ့ရရင်လည်းတတိဆောင်ရှောက်လေးနဲ့သွားရင်လည်းတတိဆောင်ရှောက်လေးနဲ့ အေးရင်လည်းတတိဆောက်ရှောက်လေးနဲ့မြင်ခိုင်းမှလည်းဒီတတိလေးနဲ့ကြားခိုင်းမှလည်းတတိလေးနဲ့နားခိုင်းမှလည်းတတိလေးနဲ့စားခိုင်းမှလည်းတတိကလေးနဲ့အတွေ့အထိတွေ့တိကစေကုစဉ်းစားကြံစည်ခိုင်းမှလည်းတတိကလေးနဲ့အာယုံတော်နဲ့ဆုံခိုင်းဆုံခိုင်းမှဒီတတိလေးရှိနေအဲ့လိုတတိလေးကရှိနေပြီဆိုတဲ့အခါကလည်းကြတော့အဲ့ဒီအာယုံရောဒီကရှုတိစိတ်လေးရဲ့သဘောအမှန်တွေကိုအမှန်တိုင်းမသိနိုင်ပြီဘူးလားမြဲတာသိမှလားမမြဲတာသိမှလားချမ်းသာတာသိမှလားဆင်းရဲတာသိမှလားအစိုးရတာသိမှလားအစိုးမရတာသိမှလား အဲလိုအနိစ္စဒုက္ခအနတ္တသဘောတွေကို အမှန်တိုင်းသိနေပြီဆိုတော့ဒီပုဂ္ဂိုလ်လေးယဟန္တာပုဂ္ဂိုလ်ခဲ့သူလင်းလျူရှုပြီးတော့တိယုံများတိယုံများလေးရှုပြီးတော့မနေနိုင်ပြီဘူးလားဗျာတိယုံများရှုပြီးတော့နေနိုင်တယ်ဒါကြောင့်ယဟန္တာအသွင်ယောဂီရှင်ရှုလျင်ဖြစ်နိုင်လေတဲ့ယဟန္တာများကိလေသာကျင်းနေတဲ့ယဟန္တာများဟာလည်းပဲမြင်ရတဲ့အရှင်းအယုံနဲ့ဆက်ပြီးတော့ဝမ်းသာမှုဝမ်းနည်းမှုစိတ်ဆိုးစိတ်ပြတ်မှုမဖြစ်သလို့ တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်အဆက်မပြတ်ရှုမှတ်နေတဲ့တတိကံပြီးတော့ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်မှလည်းပဲတည်င်္ဂတည်င်္ဂဒီကိလေသာတွေကိုပယ်တတ်နိုင်တဲ့အတွက်ကြောင့်ယဟန္တာကဲ့သို့အသွင်တန်တန်ချင်းတူပါတယ်တဲ့သတ်လင်္ကုပိခဖြစ်အောင်ရှုနိုင်ပါတယ်တဲ့ဆိုလိုက်ယဟန္တာအသွင်ယောဂီရှင်ရှုလျင်ဖြစ်နိုင်ပြီယဟန္တာအသွင်ယောဂီရှင် ရှုလျင်ဖြစ်နိုင်ပြီဒီဘုန်းကြီးတို့ယောဂီများမြင်ခိုင်းမှာအဲ့ဒီလိုမြင်ရတဲ့အာယုန်နဲ့စပ်ပြီးတော့ဝမ်းသာခြင်းဝမ်းနေခြင်းစိတ်ဆိုးစိတ်ပြည့်ခြင်းမရှိဘဲနဲ့ဥပ္ပကကောဝိဟရတိမချင်မမုန်းညီတို့ညီမျှရှုပြီးတော့ထားနိုင်တယ်လို့တဲ့ ဒီမှာသောတေနတတ္တံသုတ်တဝါနားဖြင့်အတန်အာယုံကိုကြားလာတဲ့အခါမှာလည်းပဲပုထုဇဉ်တို့ရဲ့သဘာဝတရားမရှိမှတ်တဲ့ပုဂ္ဂိုလ်များမှာတော့ဖြင့်ကြားရတဲ့အတန်လေးတွေနဲ့စပ်ပြီးတော့ကောင်းတဲ့အတန်လေးကြားလိုက်ရရင်သဘောကျမှုနှစ်သက်မှုတွေမဖြစ်ပေဘူးလားမကောင်းတဲ့အတန်တွေကြားရလို့ရှိရင်စိတ်ဆိုးစိတ်ပြင်းမှုတွေမဖြစ်ပေဘူးလားအခုယောဂီပုဂ္ဂိုလ်ကတော့ဖြင့်တတ္တရခေနာတတိအဆောင်ရှောက်လေးထားပြီးတော့ရှုနေတယ်အဲလိုကြားခိုက်ကလေးမှလည်းယောဂီပုဂ္ဂိုလ်ကကြားတယ်လို့ရှုနေတယ် ကြားတယ်လို့ရှုနေတဲ့အခါကျတော့ရှုပံများတဲ့အခါရှုစိတ်လေးကအဲ့ဒီရှုတဲ့အာယုံပေါ်မှာဆွံ့မြက်ကပ်ပြီးတော့တည်နေတော့ဟိုကအတန်လေးကလည်းပဲပေါ်လာတယ်အဲ့ဒီအတန်တက်ကလေးကယုတ်တရားဒီကနားအကြည့်တက်ကလေးကလည်းပဲယုတ်တရားအဲ့ဒီနှစ်ခုပေါင်းစုံလိုက်တဲ့အခါကျတော့ကြားသိမှုဆိုတာမဖြစ်ပေဘူးလားအဲ့ဒီကြားသိမှုလေးကနန္တရားဒီတော့ကြားတယ်လို့ရှုနေတဲ့အခိုက်ကလေးမှာဗာနဲ့ဗာသာတွေ့ရတယ်ယုံနဲ့နာမဲတွေ့ရတယ် ယုံနာမင်းအတန်ကလည်းယုတ်တရားနားကြည့်တာကလည်းယုတ်တရားကြားသိတာလေးကနန္တရားဒါပဲအဲဒီယုံနာတရားလေးတွေတခါရှုနေတဲ့အခါကလည်းကြတော့ဟောအဲဒီကြားတဲ့အတန်လေးကလည်းပေါ်ပြီးပါဖြစ်သွားတာဒီကကြားသိစိတ်လေးကလည်းသိပြီးပါဖြစ်သွားတာမြဲတာတွေ့တာလားမမြဲတာတွေ့တာလားအဲလိုကြားတိုင်းကြားတိုင်းဟာကောင်းတဲ့အတန်ပဲဖြစ်စီဆိုးတဲ့အတန်ပဲဖြစ်စီမကောင်းတဲ့အတန်ပဲဖြစ်စီကြားတိုင်းကြားတိုင်းဒီလိုမမြဲတဲ့သဘောကြီးတွေတွေ့နေရတယ် ဖြစ်မှုပြမှုတွေမပြတ်နှိမ့်စေလို့ဆင်းရဲတဲ့သဘောကြီးတွေတွေ့နေရတယ်ကိုယ်လိုတိုင်းမဟုတ်ဘဲနဲ့သူ့သဘောတိုင်းသူဖြစ်နေတဲ့အစိုးမရတဲ့သဘောကြီးတွေတွေ့နေရပြီဆိုရင်အဲ့ဒီကြားမှုနဲ့ဆက်ပြီးတော့ level ဘုန်းကြီးတို့ယောဂီများလင်းလျှို့ရှုပြီးတော့မနေနိုင်မိဘူးလားဗျာဥပက္ခကောဝိဟရတိအညီအများလေးထားပြီးရှုယုံရှုယုံများလေးနဲ့ပဲတခါတည်းရှုမှတ်သွားနိုင်တယ်ချမ်းသာတဲ့ဘက်လည်းပဲစိတ်ကမပါဘူးဆင်းရဲတဲ့ဘက်လည်းစိတ်ကမပါဘူးရှုမှတ်ခိုင်းလေးရှုယုံရှုယုံများလေးပဲသိယုံသိယုံများလေးနဲ့ပဲရှုမှတ်ပြီးတော့သွားနိုင်တာ အဲ့ဒါကိုဘုန်းကြီးတို့ဒီမှာဆောင်ပုံကလေးကအတန်ကြာရရှုမှတ်ခံမှန်စွာသိပါစေတဲ့ဝမ်းသာမဖက်စိတ်မပြည့်ရှုလျက်လေးလျုံနေယဟန္တာအသွင်ယောဂီရှင်ရှုလျင်ဖြစ်နိုင်ပြီလို့ဒီမှာဆောင်ပုံလေးရေးထားတယ်ဒါပထမဆောင်ပုံလေးပဲ꿰တယ်နောက်ဆောင်ပုံတစ်ခုကအတူတူပဲကဲဆိုကြည့်အောင်အတန်ကြာရရှုမှတ်ခံမှန်စွာသိပါစေအတန်ကြာရ ရှုမှတ်ခံမှန်စွာသိပါစေဝန္တာမဖက်စိတ်မပြည့်ရှုလျက်လိလျုနေဝန္တာမဖက် စိတ်မပြည့်ရှုလျက်လေ့လျုနေယဟံတာအတွင်ယောဂီရှင်ရှုလျင်ဖြစ်နိုင်ပြီ ဖြစ်ယဟန္တာပုဂ္ဂိုလ်များမှာတော့ဖြင့်ကြားရတဲ့အတန်နဲ့စပ်ပြီးတော့ကောင်းတဲ့အတန်ကြားရကြားရမကောင်းတဲ့အတန်ကြားရကြားရဝမ်းသာတာစိတ်ပြက်တာစိတ်ဆိုးတာရှိသေးရဲ့လားအခုတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ကလည်းကြားခဲ့ကလေးကိုကြားတယ်မှလည်းကြားရလေးကပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ဒါပဲသိအဲ့ဒီကြားတဲ့အတန်ပေါ်မှာဝမ်းသာမှုစိတ်ဆိုးစိတ်ပြက်မှုရှိသေးရဲ့လားဒီတော့ယဟန္တာနဲ့အသွင်တဏ္ဍာမတူရဘူးလားဗျာယောဂီပုဂ္ဂိုလ်ကရှုရင်အဲ့ဒီလိုကိုယဟန္တာရဲ့အသွင်တဏ္ဍာနဲ့တူသွားတာပဲယဟန္တာခဲ့တူပဲအဲ့ဒီမှာ ဒါကိုအညိအမြထားပြီးတော့ရှုနိုင်သွားတယ်။ဒါဘယ်ညာရောက်မှလဲဆိုရင်သင်္ခါရုပ္ပခညာရောက်မှဘယ်ညာရောက်မှလဲယင်သင်္ခါရုပ္ပခညာရောက်မှနောက်တခါဘုန်းကြီးတို့ဂာဏိနာဂာဏံကာယိတဝါဂာဏိနာနှာခေါင်းဖြင့်ဂန္ဓာနံကိုကာယိတဝါနံပြီး၍ဘုန်းကြီးတို့ဒီမှာနှာခေါင်းနဲ့အနံ့နဲ့ဆုံတဲ့အခါမှာလည်းပဲနံသိမှုမွေးသိမှုမဖြစ်ပေဘူးလားအဲ့ဒီမွေးတဲ့အခါကလည်းကြတော့သဘောကျတာတွေမရှိပေဘူးလားနံတဲ့အခါကျတော့သဘောမကျတာတွေမရှိပေဘူးလား မရှုဘဲမမှတ်ဘဲနဲ့နေမယ်ဆိုရင်အဲ့ဒီမှာစိတ်ဆိုးမှုစိတ်ပြေမှုဝမ်းသာမှုနှိမ့်သက်မှုတွေမဖြစ်နိုင်ပေဘူးလားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်များကြတော့ဘာအနံ့မဲ့လာလိုက်လာလိုက်နာနာရင်နာတယ်မှမွေးလာရင်မွေးတယ်မှဒီလိုပဲရှုမှတ်လိုက်တဲ့ခါကျတော့ဟိုကအနံ့လေးကလည်းပဲနာပြီးပြောက်ပေါ်ပြီးပြောက်ဒီကတိစိတ်တွေကလည်းတိပြီးပြောက်ဆိုတော့မြဲတာတွေ့သလားမမြဲတာတွေ့တာအဲ့လိုမမြဲတဲ့သဘောကိုညံထဲမှာရှင်းရှင်းလင်းလင်းတက်တက်သားသားသိနေပြီဆိုရင်အဲ့ဒီအနတ်အာယုန်နဲ့စပြီးတော့ဝမ်းသာဝမ်းနဲ့ဖြစ်ပါအောင်မလားဗျာရှင်အညီမြထားပြီးတော့မရှုနိုင်ပေဘူးလား ရှုနိုင်တယ်ဆိုလိုက်အနန္နံယရှုမှတ်ခံမှန်စွာသိပါစေသို့နောက်တစ်ခါဇိဝါယရတ္တတာယိတဝါတဲ့ ဇင်ဝါယလျှာဖြင့်ရတန်ရတာကိုတာရိတဝါလျက်ပြီး၍ရတာကိုစားပြီးတဲ့အခါဘုန်းကြီးတို့ရတာတွေစားတဲ့အခါကောင်းတဲ့ရတာတွေစားရတော့သဘောကျတယ်။ဒါလေးကိုပဲထက်ကတက်ကစားခြင်းနေတယ်ကျဉ်းနှံ့နေတဲ့သဘောကျတယ်။ကိုမနစ်သက်တဲ့ဇာဟာရစားပြီးစဉ်သဘောမကျဘူးမနစ်သက်ဘူးစိတ်ဆူစိတ်ပြက်တယ်ဒီလိုမဖြစ်ပေဘူးလားဗျာ။အေးရှုမှတ်ယဟနာပုဂ္ဂိုလ်မှာတော့ပြင်ကိလေသာကင်းနေတဲ့အတွက်ကြောင့်ဒီအရသာနဲ့စားပြီးတော့စိတ်ဆူစိတ်ပြက်မှုဝမ်းသာမှုဖြစ်ပါဦးမလားဗျာ။မဖြစ်တယ်လို့ပဲအခုဘုန်းကြီးတို့ယောဂီများလည်းပဲ ပေါ်တိုင်းမပြတ်တတိကံပြီးတော့ရှုနေတယ်။အဲလိုတတိကံပြီးတော့ရှုနေလို့ဒီသင်္ခါရုပ္ပခဏ်ညာကောင်းကောင်းဖြစ်နေပြီဆိုတဲ့ယောဂီပုဂ္ဂိုလ်ဟာထင်ရတာကိုစာတိုင်းဝါတိုင်းမြို့တိုင်းမရှုမှတ်ပေဘူးလား။အဲလိုရှုမှတ်မှုကမြင်နေတဲ့အခါကလည်းကြတော့ဒီအရာသာလေးဟာပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်မြဲတာတွေ့သလားမမြဲတာတွေ့သလားအဲဒီမမြဲတဲ့သဘောကိုတွေ့နေပြီဆိုတဲ့အခါကျတော့ကောင်းတဲ့အရာသာပဲဖြစ်စေဆိုးတဲ့အရာသာပဲဖြစ်စေဝမ်းသာတာဝမ်းနေတာဖြစ်သေးရလားဗျာ။ မရှိတော့ဘူးဘုန်းကြီးတို့ယောဂီများအဲ့ဒီမှာတိယုံများတိယုံများလဲပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဒီတိယုံများလေးပဲဘာမှဒီပေါ်မှာဝမ်းတာဝမ်းနေမှုဘာမှမရှိတော့ဘူးဥပ္ပခကောဝိရတိအငြိအမြထားပြီးတော့မရှုနိုင်ပြီဘူးလားဗျာရှုနိုင်တယ်ဆိုလိုက်အယတာတိယရှုမှတ်ခံမှန်စွာသိပါစေအယတာတိယရှုမှတ်ခံ မှန်စွာသိပါစေဟောနောက်တကကာယင်နဲ့ဖုတ္တပံပုတိတဝါတဲ့အတွေ့အထိတွေ့ထိတဲ့အခါမှာလည်းပဲဒီလိုပဲကောင်းတာလေးတွေ့ရတဲ့သဘောကျမကောင်းတာတွေ့ရတဲ့သဘောမကျမှုတွေဘုန်းကြီးတို့ဒီမှာတရားလက်မဲ့ရှိနေတဲ့ပုဂ္ဂိုလ်များမဖြစ်ပေဘူးလားဗျာ ယဟနာပုဂ္ဂိုလ်များကြတော့အဲ့ဒီအတွေ့အထိနဲ့စပြီးတော့ဟောကောင်းတာတွေမကောင်းတာတွေခံစားတာတွေဝမ်းသာတာတွေချမ်းသာတွေနှစ်သက်တာတွေလိုမရှိတာတွေရှိသေးရလားဗျာဘာမှမရှိတော့ဘူးစိတ်ဆိုးစိတ်ပြဘာမှမရှိတော့ဘာကြောင့်လဲကိလေသာတွေအကျွမ်းမဲ့ပယ်ထားလို့ပါရီပယ်ထားလို့လေအခုဘုန်းကြီးတို့ယောဂီများကြတော့အမြဲတမ်းတတိကံပြီးတော့ရှုမှတ်နေနိုင်တဲ့ခါကလာကြတော့တတောတမဇာနောရှုမှတ်တယ်ရှုမှတ်တယ်ရှုမှတ်ရအာယုန်လေးရဲ့သဘောအမှန်ကိုမမြဲတဲ့သဘောကိုတည်တည်ချာချာညာနဲ့မတွေ့ရပေဘူးလား တွေ့လာတဲ့အခါကာလကျတော့ဒီကောင်းမှုမကောင်းမှုနဲ့စပ်ပြီးတော့ခံစားမှုတွေရှိပါဦးမလားဗျာမရှိတော့ဘူးအဲ့ဒီမှာအငြင်းမြထားပြီးတော့မရှုနိုင်ပေဘူးလားရှုနိုင်လာတယ်ကဲဒါလေးကိုဘုန်းကြီးတို့ဆိုမယ်အတွေ့အထိယရှုမှတ်ခံမှန်စွာသိပါစေ နောက်တခါမနတ္တဓမ္မဝိညာယမနတ္တစိတ်ဖြင့်ဓမ္မသဘောကိုဝိညာယသိ၍အဲဒီမှာဘုန်းကြီးတို့စိတ်ကြံစီဆိုတဲ့သဘောတရားလေးတွေဘုန်းကြီးတို့ယောဂီများကောင်းတဲ့ကြံစီလေးတွေကြံစီမိရင်သဘောကျတာနှစ်သက်တာမရှိပေဘူးလားဗျာမကောင်းတဲ့ကြံစီတွေစိတ်ကူးတွေဝင်လာတဲ့ခါကျသဘောမကျမှုမနှစ်သက်မှုတွေမရှိပေဘူးလားယန္နာပုဂ္ဂိုလ်များမှာရှိသေးရဲ့လားလုံးဝမရှိတယ်လို့အခုဘုန်းကြီးတို့သင်္ခါရုပ္ပခဏ်ညာရောက်ပြီးတော့ ရှုမှတ်မှုတတိအဆောင်ရှောက်အမြင်နေတဲ့ယောဂီပုဂ္ဂိုလ်မှလည်းပဲအဲ့ဒီကြံစည်စိတ်ကူးမှုနဲ့စပြီးတော့နှစ်သက်တာဝမ်းသာတာဝမ်းနေတာရှိသေးရလားဗျာတိယုံများတိယုံများလေးပဲမမြဲတဲ့သဘောတရားလေးကိုရှုယုံများရှုယုံများလေးနဲ့ပဲဥပက္ခကောဝိရတိအငြင်းများထားပြီးမရှုနိုင်ပေဘူးလားဆိုလိုက်သဘောတရားရှုမှတ်ခံမှန်စွာသိပါစေ ဝန္တာမဖက်သိမ့်မပြက်ရှုလျက်လိလျုနေယဟန္တာတွင်ယောဂီရှင်ရှုလျင်ဖြစ်နိုင်ပေ ယောဂီပုဂ္ဂိုလ်ဟာအမြဲတမ်းတတိကပ်ပြီးရှုနေလို့ရှိရင်ယဟန္တာများမှာကိလေသာကင်းပြီးတော့ဒီမြင်ရကြားရနာရစားရဒွတိယစေကုစဉ်းစားကြံစည်ရနဲ့စပြီးတော့အဲ့ဒီမှာနှစ်သက်မှုဝမ်းသာမှုစိတ်ဆူမှုစိတ်ပြည့်မှုမရှိရင်းနဲ့ဥပက္ခောဝိဟရတိအငြင်းများထားပြီးတော့ရှုနိုင်တယ်လို့တဲ့ဆက်လင်ဥပိက္ခအင်္ဂါ6ပါးအဲ့လိုရှုနိုင်တယ်လို့ဟောဒီတတရခေနတတိအဆောင်ရှောက်လေးထားပြီးတော့ရှုမှတ်လို့သင်္ခါရုပ္ပခဏ်ညာကောင်းကောင်းဖြစ်နေပြီဆိုတဲ့ပုဂ္ဂိုလ်ဟာလည်းပင် ဒီမြင်ရကြားရနာရစားရဒွဋ္ဌိရစေကုရမှာစပြီးတော့အားလုံးအညစ်အမြထားပြီးတော့မရှုနိုင်ပေဘူးလားဗျာဒီတော့ယဟန္တာနဲ့အတွင်တန်တန်မတူပေဘူးလားအတွင်တန်တန်တူသွားပြီအဲ့တော့သံလင်္ကသမ္မနာကတောယောဂီပုဂ္ဂိုလ်ဟာဒီသင်္ခါရုပ္ပခဏ်ညာရောက်သွားပြီဆိုရင် အင်္ဂါ6ပါးဒီ6ပါးနဲ့ပါလို့ရမလဲပြည့်စုံရမယ်ဒီအင်္ဂါ6ပါးနဲ့ပြည့်စုံရမယ်အဲ့လိုအင်္ဂါ6ပါးနဲ့ပြည့်စုံဖို့ဆိုတာသင်္ခါရုပ္ပခဏ်ညာထိရောက်လာမှပညာရောက်မှလည်း အေးသင်္ခါရုပ္ပကညာရောက်ပြီဆိုတော့ချမ်းသာဆင်းရဲတဲ့အပေါ်မှာအငြင်းများထားပြီးရှုနိုင်ပြီဆိုတော့ဒီပုဂ္ဂိုလ်ဟာဆင်းရဲလွန်းလို့ပြောင်းရတာရွှေ့ရတာပြင်ရတာရှိသေးလားဟဲမထိုင်နိုင်တော့လို့ထားပြီးတော့ဈဉ္ညာရှောင်ရတာများရှိသေးရလားတချို့ကတရားတွေတော့အကုန်လုံးပြည့်စုံပြီလို့ပြောရင်ဒါပေမဲ့တရားလေးတဏှာကြီးကြောကြောထိုင်ရင်တစ်ခါထားပြီဘာလို့ထားမထိုင်နိုင်တော့ဘူးသင်္ကာရုပ္ပကညာရောက်နေတဲ့ပုဂ္ဂိုလ်အဲ့လိုကိုမရှိဘူးနာယီများစွာ နာရီပေါင်းများစွာဆိုတာကတနာရီလည်းမကဘူးနှစ်နာရီလည်းမကဘူးသုံးနာရီလည်းမကဘူးငါးနာရီဆယ်နာရီလည်းမကဘူးနာရီပေါင်းများစွာကိုတခါလဲထားနိုင်တယ်ထိုင်နိုင်တယ်ဘာကြောင့်လဲဆိုတော့ဆင်းရဲချမ်းသာကိုသူဟာအငြင်းအမြထားနိုင်လို့လားမထားနိုင်လို့လားဆင်းရဲတဲ့ဘက်ကိုစိတ်ကရောက်သေးရလားဘယ်ဝေဒနာဘက်ကိုရောက်မသွားတော့ဘူးဆင်းရဲတဲ့ဘက်ကိုဝေဒနာဆင်းရဲတဲ့ဒုက္ခဝေဒနာဘက်ကိုမရောက်ဘူးချမ်းသာတဲ့ဒုက္ခဝေဒနာဘက်လည်းမရောက်ဘူးအလဲအလတ်ပေါ်တဲ့အာယုံလေးကိုသိယုံမြသိယုံမြပေါ်လိုက်ပြောင်းလိုက်ပြင်းလိုက်ဒီသဘောလေးပဲ အဲ့ဒါလေးနဲ့တိယုံညာလေးကျွတ်နိုင်နေပြီဆိုတဲ့အခါကလာကြတော့ဟောအဲ့ဒီမှာမှသင်္ခါရုပ္ပခဏ်ညာခေါ်တယ်။အဲ့ဒီလိုယောဂီပုဂ္ဂိုလ်ကထိုင်နာကိုတခါနဲ့ကြောက်တန့်ကြောက်သားလေးစိုက်ထားသလိုဘုန်းကြီးတို့ဒီမှာအချို့ပုဂ္ဂိုလ်တွေနာရီ30ကျော်ထိုင်နာရှိတယ်နာရီ40ကျော်ထိုင်နာရှိတယ်နာရီပေါင်းများစွာရင်အဲ့ရသင်္ခါရုပ္ပခဏ်ညာကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ထိုင်ပြီးရှုမှတ်နေစဉ်မှာဆင်းရဲတာချမ်းသာတာသူမထင်မထင်ရှားဘူး။တိယုံညာလေးပဲပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်မှန်လိုက်ပြောင်းလိုက်ဒါပဲသိနေတယ်။အဲသူစိတ်ထဲကနေပြီးတော့တရားဖြုတ်ချင်တဲ့စိတ်ဆန္ဒပေါ်လာတယ်။ ဝေဒနာကြောင့်မဟုတ်ဘူးနော်ဖြုတ်ခြင်းတဲ့ဆန္ဒပေါ်လာတဲ့ခါကျတော့မှတရားဖြုတ်တော့မယ်ဆိုပြီးလက်အုပ်ချီပြီးရှေ့ကိုဥချလိုက်ပြီးဆိုတော့မှအော်အောက်ပိုင်းတွေကဝေဒနာတွေတက်နေတာကိုအဲ့ဒီကျမှသိတော့တယ်မှတ်နေတော့သိတာလားတရားဖြုတ်မှသိတာလားအေးတရားဖြုတ်မှသိတာသင်္ခါရုပ္ပကညာရောက်နေတဲ့ပုဂ္ဂိုလ်ကတရားရှုမှတ်နေစဉ်မှာချမ်းသာခြင်းရဲ့အကုန်လုံးအငြင်းအညာထားပြီးတော့မရှုနိုင်ပေဘူးလားရှုနိုင်ပြီဒီတော့သင်္ခါရုပ္ပကညာရောက်ပြီဆိုတဲ့ပုဂ္ဂိုလ်ဟာလည်းပဲဒီမှာဂုံ ဂုဏ်တွေအမျိုးမျိုးရှိတယ်ဘုန်းကြီးတို့ယောဂီများသင်္ကာရုပ္ပကဉာဏ်ရောက်တဲ့ပုဂ္ဂိုလ်ဟာညီမျှမှုဂုဏ်လည်းရှိတယ်ထူးခြားမှုဂုဏ်လည်းရှိတယ်ဂုဏ်နှမျိုးရှိတယ်ညီမျှမှုဂုဏ်ဆိုတာကဘာလဲကြောက်ချင်းနှစ်သက်ချင်းကင်းတာကြောက်ချင်းနှစ်သက်ချင်းကင်းတာဆိုတာဝမ်းသာချင်းနှစ်သက်ချင်းနေစိတ်ဆိုးစိတ်ပြည့်ချင်းနေဒါတွေကင်းတာနော်နောက်ပြီးတော့ချမ်းသာဆင်းရဲကိုလည်းအညီမျှထားပြီးရှုနိုင်တာဘာကိုအညီမျှထားရှုနိုင်လဲ အေးချမ်းသာခြင်းရဲ့ကိုလည်းအညီညာထားပြီးရှုနိုင်တယ်ရှုတဲ့အခါမှာလည်းပဲဘုန်းကြီးတို့ယောဂီများလို့အားဆိုင်ပြီးမတ်စရာအာယုရှာပြီးရှုစရာလိုသေးရလားကြောင်းကြဘာမှပြုစီရမလိုဘဲနဲ့ပေါ်လိုက်မှန်လိုက်ပြောင်းလိုက်ပေါ်လိုက်မှန်လိုက်ပြောင်းလိုက်ဒါလေးပဲစောင့်ရှုနေတယ်ဒါပဲသိနေတာပဲဒီအဲ့ဒီဟာဆိုရင်ယောဂီပုဂ္ဂိုလ်ရဲ့ဒါညီမျှမှုဂုံသုံးပါးပဲနောက်တခါဒီသင်္ကာရုပ္ပကံရဲ့ဂုံတစ်ခုကထူးခြားတာဘာထူးခြားလဲဆိုတော့ရှုမှတ်တဲ့အာယုပေါ်မှာမှတ်စိတ်ကကြာရှည်စွာတည်နေတာ အခုဘုန်းကြီးတို့ယောဂီများဥရိယဗျာဉာဏ်ကောင်းပါတယ်ဆိုတာတောင်မှပဲမှတ်စိတ်ကရှုမှတ်တဲ့အာယုံပေါ်မှာမိနစ်20 30 40 50 60ဒါပဲဒီငါတို့ကိက္ခဉာဏ်ကအကြာကြီးမှတ်စိတ်ကတည်နေတာဒီပေါ်မှာပဲ။ကြာရှည်စွာတည်နေတယ်။နောက်ပြီးတော့မှတ်တဲ့အခါမှာလည်းပဲရှုမှတ်နေရတာကြာလေကြာလေပို့ပြီးတော့တိမ်တိမ်မှွေ့မှွေ့မရှုရပါဘူးလားဗျာ။ဒီကြာရှည်ကြာလေကြာလေတိမ်မှွေ့နေတာပဲ။လှုပ်ကိုမလှုပ်ချင်တော့ဘူးထားကိုမထားချင်တော့ဘူးဒီတိုင်းနေချင်တော့ နောက်ပြီးတော့သူ့ရဲ့စိတ်အာယုန်တွေကလည်းပဲတခြားတစ်ပါးပြန့်လွင့်တာရှိသေးရလားမရှိတော့ဘူးဥရိယဘယညံမှာကတော့ဖြင့်တရားတရားတွေကောင်းပြီးတော့စိတ်ပြန့်လွင့်တာတွေမရှိပေဘူးလားရှိသေးတယ်ဟောဒီသင်္ကာရုပ္ပခဏ်ညာကြတော့ဘယ်အာယုန်စီမှပြန့်လွင့်သွားတာမရှိတော့ဘူးဒီရှုမှတ်တဲ့အာယုန်လေးပေါ်မှာပဲတခါတည်းမြင်ပြီးတော့ပြင်လိုက်ပြင်လိုက်တီးလိုက်ကြောက်လိုက်ဒါပဲသိနေတာအဲ့ဒါထူးခြားမှုကုန်အဲ့ဒီဂုံတွေနဲ့ပြည့်စုံရင်ငါသင်္ခါရုပ္ပခဏ်ညာရောက်နေပြီလို့ဆုံးဖြတ်ချက်ပိုင်ပိုင်နိုင်နိုင်မချနိုင်ပြီဘူးလား ဒီဂုဏ်တွေနဲ့မပြည့်စုံသေးရင်ကိုကိုကိုပိုင်ပိုင်နိုင်နိုင်ဆုံးဖြတ်လို့ရပါမလားကဲဒါလေးဘုန်းကြီးတို့ယောဂီများနားလည်တော့အမှတ်တမ်းလေးတင်လိုက်ကြအောင်စို့ကြောင်းနှင်းတဲ့ချင်းကင်းရှင်းပေသည်ချမ်းသာဆင်းရဲရှုမြဲတူညီကြောင်းကြံမပြုတ်မှရှုလွယ်သည် သင်္ခါရုညီမှုဂုံသုံးညီကြောင်းနှင့်တဲ့ချင်းကင်းရှင်းပေသည်ချမ်းသာဆင်းရဲရှုမြဲတူညီကြောင်းကြမပြုမှရှုလွယ်သည် သင်္ခါရုညီမှုဂုံသုံးညီဒါသင်္ခါရုပ္ပခဏညာရဲ့ညီမျှမှုဂုံသုံးပါနောက်တကထူးခြားတဲ့ဂုံသုံးပါဆိုကြအောင်စို့ကြာရှည်စွာလဲတည်မြဲသူတည်ကြာလေသာ၍သိမ့်မွေ့လေသည် အာယုန်တခြားပြန်သွားกินသည်သင်္ခါရုထူးမှုဂုံသုံးမည်ကြာစီစွာလဲတည်မြဲသူတည်ဘာတည်ရလဲဆိုရင်စိတ်ကလေးကရှုမှတ်တဲ့အာယုံပေါ်မှာဘာဖြစ်နေတာလဲခဏလေးလားကြာကြီးလား ဤကြာရှိစွာလေတည်မြဲသူတည်ကြာလေတာ၍တိမ်မွေ့လေသည်ယောဂီများထိုင်ပြီးရှုမှတ်နေတဲ့အခါမှာထားခြင်းလောက်အောင်တိမ်မွေ့ပြီးတော့မစရာလေးနဲ့မသိနေတာလေးနဲ့လှုပ်တာလေးနဲ့သိတာလေးနဲ့လှုပ်တာလေးနဲ့သိတာလေးနဲ့မှတ်နေလိုက်တာနာယီပေါင်းများစွာတိမ်မွေ့နေတာ ဘာမှပြောင်းကျင်စိတ်ပြင်းကျင်စိတ်ရွှေ့ကျင်စိတ်ဘာတစ်ခုမှမရှိဘူးအခုယောဂီပုဂ္ဂိုလ်များတဏှာကြီးခွဲချော်လောက်ကြာရင်တင်းဆိုရင်မျက်စိကပွင့်လာပြီအော်တိုမက်တစ်အော်တိုမက်တစ်ပွင့်လာပြီအဲမျက်စိပွင့်လာပြီဆိုရင်ဒီခါလေမျက်စိပွင့်လာတာနဲ့တပြိုင်တည်းလက်ကဟိုလှုပ်ဒီလှုပ်ဖြစ်လာတော့တာပဲဒီမှာကတော့ပြင်သင်္ခါရုပ္ပကညာရောက်နေတဲ့ပုဂ္ဂိုလ်များကြာလေတိမ်မွေ့တယ်ထိုင်လေတိမ်တိမ်မွေ့မွေ့ရက်လေတိမ်တိမ်မွေ့မွေ့သွားလေတိမ်တိမ်မွေ့မွေ့စားလေတိမ်တိမ်မွေ့မွေ့ကိုရောစိတ်ရောနှုတ်ရောတွေဟာဘာဖြစ်နေသလဲ အားလုံးတိမ်မွေ့နေတာကြာလေတာ၍တိမ်မွေ့လေသည်အာယုံတခြားပြန်သွားกินသည်သင်္ခါရုထူးမှုဂုံသုံးမီသင်္ခါရုပ္ပခဏ်ညာရောက်နေပြီဆိုတဲ့ပုဂ္ဂိုလ်ဟာရှုမှတ်နေစဉ်မှာအာယုန်တွေတခြားပြန့်သွားတာများရှိသေးရဲ့လား ဟောငါတော့ဗနရေရနေပြီလို့ငါဗနည်းကြပြန်တော့မယ်လို့စိတ်တွေကပြန်တာတွေရှိသေးရလားမရှိတော့ဘူးသင်္ကာရုပ္ပခဏ်ညာရောက်နေတဲ့ပုဂ္ဂိုလ်ကဘာစိမကိုအဲ့ဒီစိတ်ပြန့်လွင့်မှုမရှိတော့တခါရရှိမှတ်တဲ့အာယုန်ထဲမှာပဲမြဲတည်နေတာဒီအဲ့လိုထူးခြားတဲ့ဂုံတွေအဲ့ဒီဂုံတွေနဲ့ပြည့်စုံရင်ဒီပုဂ္ဂိုလ်ပညာရနေပြီအဲ့ဒီသင်္ခါရုပ္ပခဏ်ညာရပြီဆိုတဲ့ပုဂ္ဂိုလ်ကဥပ္ပကကောဝိရတဲ့ဒီချမ်းသာဆင်းရဲကိုအငြင်းများထားပြီးတော့မရှိနိုင်ပေဘူးလား မြင်ရမှာဖြစ်စေကြားရမှာဖြစ်စေနာရစားရဒုတိယစေကုစဉ်းစားကြံစီရမှာဖြစ်စေအားလုံးဘုန်းကြီးတို့ယောဂီများအငြင်းများထားပြီးတော့မရှုနိုင်ဘူးလားဟင်အဲ့လိုရှုနိုင်ပြီဆိုတော့သလင်ကုပိခာဒီအင်္ဂါ6ပါးပြည့်စုံမလားမပြည့်စုံဘူးလားဟင်ဒီအင်္ဂါ6ပါးနဲ့ပြည့်စုံနေရင်ဒီယောဂီပုဂ္ဂိုလ်မှာချမ်းသာနေသလားဆင်းရဲနေသလားအင်မတန်ကိုချမ်းသာပြီးတော့တရားအာယုံလေးနဲ့တခဲကိုဘုန်းကြီးတို့ယောဂီများအရိယာတို့ရဲ့စာနေအိမ်နဲ့ဘေးရန်အန္တရာယ်ကင်းရှင်းစွာနေရတယ်လို့မချမ်းသာပေဘူးလားဗျာ။ လောကမှာဘုန်းကြီးတို့တိတ်ကြီးအိမ်ကြီးနဲ့ခြံဝင်းကြီးနဲ့နေရတဲ့ကဘေးရန်အန္တရာယ်လုံခြုံတော့နေရတာချမ်းသာတယ်လို့ပဲအရိယာတို့ရဲ့စံနေအိမ်ထဲမှာနေရတာလောဘဒေါသဆိုတဲ့လူဆိုးတစ်ခုတွေမဝင်တော့မချမ်းသာပြီဘူးလားအေးဒီလိုလူဆိုးတစ်ခုဖြစ်တဲ့လောဘဒေါသစတဲ့ကိလေသာတွေမဝင်နိုင်တော့ဘူးအဲ့ဒီမှာအရိယာတို့ရဲ့စံနေအိမ်ထဲမနေရပြီဘူးလားဒါကြောင့်အင်္ဂါ6ပါးနဲ့ဘာလို့ရမလဲပြည့်စုံရမယ်ဒါကြောင့်ဒီမှာစိုးစောကဘုန်းကြီးတို့ပဏာမဆိုခဲ့တဲ့ဆောင်းပုဒ်ကလေးရှိတယ်လေပဏာမအစပိုင်းတော့ကဆိုခဲ့တာ ငါးအင်ပယ်လေးခုံ6ထွေစုံစီစောင့်တပါဆိုတာလေးဒီအဲ့တော့အဲ့ဒီသုံးပါအလုံးပြည့်သွားပြီဖြစ်တဲ့အတွက်အဲ့ဒီဆောင်ပုဒ်လေးဆိုပြီးတော့တရားသိမ့်လိုက်ကြစို့နော်ငါအင်ပယ်လေးခုံ6ထွေစုံစီစောင့်တပါငါအင်ပယ်လေးခုံ6ထွေ ဆုံးသေးဆောင်တပါဒီအဆောင်တစ်ပါးဆိုတာတတရခိဏတတိဆောင်ရင်းနဲ့ပြည့်စုံရမယ်။ငါရင်ပယ်လီဆိုတာကနိဝရဏတရား၅ပါးကိုမလုပ်ရမလဲ။ အဲဂုံ6တွေဆိုတာကအခုဂုံရင်ကသံငုပိက6ပါးနဲ့ဘာလို့ရမလဲအဲပြည့်စုံရမယ်အဲ့လိုဆိုရင်အရိယာတို့ရဲ့စံနေအိမ်နဲ့မနေရပေဘူးလားဗျာဒါကြောင့်ဧဝံကောဘေကဝေဘေကုသလင်္ကသမ္မနာကတောဟောတိဘေကဝေယဟန်တော်များဥจิตတို့ဧဝံကောဤတို့လျင်ဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်သံလင်္ကသမ္မနာကတောအင်္ဂါ6ပါးနဲ့ပြည့်စုံသည်ဟောဒီစင်စစ်မသွေဖြစ်ပါပေတော့တည်း ရဲ့သုတရားသိညာ